ဝဒရဉာဏ်ပိုင်းမှာရှုတယ်ဥရပြဉာဏ်ပိုင်းရောက်တော့ဘဝမှာပဲရပ်သွားတယ်ယထာကအကြောင်းကအတူတူပဲအဓိပ္ပာယ်အတူတူပဲနော်အဓိပ္ပာယ်တူတယ်ဆိုတာကဘုန်းကြီးထပ်ပြောမှာပဲဘဝမှာကာမဘဝဥပပတ္တိဘဝဆိုပြီးနှစ်ခုရှိတယ်ဒါအဲ့ဒီမှာကာမဘဝဆိုတာကခုနကသင်္ခါရရဲ့စွမ်းအားကာမဘဝကာမဘဝကိုရှုကျင်တယ်ဆိုလို့ရှိရင်တော့ဟိုတလောကရှင်းခဲ့ပြီးပါပြီဝိပဿနာရှုတဲ့အပိုင်းမှာကာမတတ္တိကဝိပဿနာရှုလို့မရဘူးမရတဲ့အတွက်သင်္ခါရနဲ့ဝိသီစဉ်တစ်ခုအတွင်းမှာဖြစ်ပေါ်နေတဲ့ နန္တရားတွေကိုပြောစေတနာကဥမာကာမဘဝကြံနေတဲ့စေတသိက်တွေကစိတ်စေတသိက်တွေကသင်္ခါရအစသည်ဖြင့်ဒီလိုခွဲတဲ့အခွဲတိုင်းအဲ့ဒီဝိပဿနာဉာဏ်နဲ့အဲ့ဒါတွေကိုမြင်အောင်ရှုရတယ်ရှုလိုက်ပြီးတဲ့အခါမှာဥပ္ပဒိဘဝဆိုတာကတော့အနာဂတ်ဇာတိပဲအနာဂတ်ဇာတိဖြစ်တော့အဲ့ဒီဇာတိခေါ်တဲ့ခန္ဓာ၅ပါးကိုအနာဂတ်ခန္ဓာ၅ပါးကိုဝိပဿနာရှုနိုင်ရင်ဥကသမထနာဉာဏ်ကနဲ့ဥရိယပြဉာဏ်ကဘာမှမကွာဘူးဒါပြင်လည်းအဲ့ဒီဒီမကွာတာကတော့ခဏပစ္စုပန် မြင်အောင်တေချာကြည့်ပြီးရှုရပါတယ်နော်ခိကတော့ဘာပြောလဲအတိတ်ကမဖြစ်သေးဘူးမဖြစ်တာဘယ်လိုလုပ်ရှုမလဲအနာကအဲအနာကကမဖြစ်သေးဘူးမဖြစ်သေးတာဒီဘယ်လိုလုပ်ရှုမလဲဆိုပြီးဒီလိုပဲချထားတာလက်တွေရှုလို့ရပါတယ်ညာကယောဂီသူပြောတော့ပါတယ်နော်ဒီသူ့မှာအနာကကတခုပဲရှိပါတယ်တချို့ယောဂီတွေကတော့အနာက3-4ခုအထိရှိတတ်ပါတယ်တချို့ယောဂီကတော့မရေတွက်နိုင်ဘာဖြစ်လို့လဲဟမ် ဘာဖြစ်လို့ဆိုတော့နောက်တော့ဘုန်းကြီးတရားဆုံးတဲ့အခါထပ်ပြောမယ်လားသူကရှင်းကျင်တာသူတို့ကိုရှင်းကျင်လို့ရှိတာပါကိုကတိုးကျင်တယ်ဆိုရင်တိုးလို့ရပါတယ်ဟုတ်တယ်မလားကိုကရှင်းကျင်တယ်ဆိုရင်တော့ရှင်းတော့ဗောရတော်တရားတို့လိုပဲလိုက်ပြီးတော့ပဲဟုတ်တယ်မလားရတော်တရားဘယ်လောက်ထိလိုက်ရလဲလေးသိကျင်တဲ့ကဘာတသိမ့်မကဘူးသူလိုက်ရတယ်သူကရှင်းကျင်တာဟုတ်တယ်မလားသူတိုးကျင်တယ်ဆိုလို့ရှိရင်တော့တိုးလို့ရပါတယ်ကဲအဲ့ဒီမှာအဲ့ဒီလိုဝိပဿနာတွေစနစ်တကျရှုတတ်ပြီ ခဏပြစ္ဆုံပံလဲစိုက်ပြီဆိုတဲ့အခါမှာဘုန်းကြီးတို့ဒီနေရာမှာဒီညဘုန်းကြီးတော်လင်းစေရှုွက် ဆိုတာလေးကိုနည်းနည်းလေးတော့ပြောချင်ပါတယ်နော် လေးရသုံးပါနော်စာမျက်နှာလေးစာမျက်နှာလေးရသုံးပါဒါပြင်းနဲ့နောက်တစ်ခုလေးနည်းနည်းကြံနေတယ်ဘုန်းကြီးအတုပရှုခက်ကလေးမေ့နေတာဝိပဿနာပိုင်းနော်ဝိပဿနာပိုင်းအတုပရှုခက်ကတော့အစ္ဆတဗိဒရှုရပါတယ်နော်ဒီတော့မိမိခုလိုရုပ်တည်နာနေကိုစနစ်တကျရှုတတ်တဲ့ပုဂ္ဂိုလ်ကသမာဓိလင်းရောင်ကြီးရဲ့စွမ်းအားကအဲ့ဝိပဿနာရှုတဲ့အခါမှာလည်းအလင်းရောင်ကပိုအားကောင်းတတ်ပါတယ်တချို့ယောဂီတွေတော့ဉာဏ်ကသိထက်လာရင် ဝိပဿနာအလင်းရောင်ကဟိုသမထပိုင်းဇံပိုင်းအလင်းရောင်တဲ့ပို့ပြီးအကောင်းတဲ့သဘောရှိတယ်။အဲဒီလိုရှုလိုက်တဲ့အပိုင်းမှာဖိနဘိန္ဒုပမသုတ်တံမှာဘုရားရှင်ကအဲ့ဒီအတုပရှုွက်တစ်ခုဟောထားပါတယ်နော်။အလားတူပဲဘုန်းကြီးတို့ဂိရိမာနန္ဒသုတ်တံဝိဇယသုတ်တံအဲ့ဒီသုတ်တံမေဂိယသုတ်တံအဲ့ဒီသုတ်တံတွေမှာလည်းအတုပဘာဝနာရှုွက်တွေဘုရားရှင်ကဟောထားတယ်။ဟောထားလိုက်တော့ ရှုတာကဒီသေအတုပရှင်အတုပဆိုပြီးတော့နှမျိုးရှိပါတယ်နော်အဲ့ဒီနှမျိုးမှာဘုန်းကြီးတို့နံပါတ်1သေအတုပကိုတော့အရင်သင်ပေးတယ်မိမိဒီဘိုက်မှာကတော့ယောက်ျားမိန်းမခွဲဖို့မလိုဘူးကြိုက်တာရှုလို့ရတယ်နော်မိမိမြင်မှုတဲ့အလောင်းကောင်တစ်ခုပေါ့သူတို့ရဲ့ယွန်ရှာဆက်စုပ်ပွဲသဘောရှိနေတဲ့အလောင်းကောင်တစ်ခုကိုပြန်ပြီးအာယုံယူလိုက်ပါသူကအတိတ်ကဖြစ်ခဲ့တာမြင်ခဲ့တာမှန်တယ်ဒါပေမဲ့အဲ့အတိတ်ကိုပြန်လှမ်းရှုရှုလို့ရနေတယ်နော်အလင်းရောက်တဲ့ထိုးဆက်လိုက်တဲ့ဒီအလောင်းကောင်ပြန်ပေါ်လာတယ် ပေါ်လာတဲ့ပေါ်လာတဲ့အချိန်ခါမှာဒီအလောင်းကောင်ကိုရောရှာဆက်စုပ်ပွဲအနေနဲ့မိမိကနှလုံးသွင်းပြီးအတုပအတုပလို့ရှုရတယ်။အဲဒီလိုရှုလိုက်တဲ့အခါမှာအစ္ဆတလည်းရှုရတယ်၊ဗိဓာလည်းရှုရတယ်။မိမိကိုယ်လည်းအလောင်းကောင်ဖြစ်ပြီးပုတ်ပွားနေတာမြင်အောင်ကြည့်ပြီးရှုရတယ်။အစ္ဆတတလည်းဗိဓာတလည်းရှုတဲ့အခါမှာခုနကပြောသလိုပေါ့ခြံတော့မထားနဲ့ဟုတ်တယ်မလားအကုန်လုံးဆက်လိုက်ပြီးရှုရမယ်နော်။တယောက်ခြံထားတာဘာမလုပ်လို့မရဘူး။အဲဒီလိုရှောက်ရှုလိုက်တဲ့အခါမှာတချို့ယောဂီတွေကတော့ ခုနကယုတ်ကလတိကအစ္ဆဒဖိဒရှုနေကြဖြစ်နေတဲ့အတွက်ကြောင့်ဘာဖြစ်လဲချက်ချင်းအမှုံဖြစ်စိုက်လက်ထံနဲ့မကြခင်အမှုံလေးဖြစ်ကုန်တာဖြစ်သွားရင်လည်းဖြစ်ပလိမ့်စေနော်အဲ့ဒီကလအမှုံလေးတွေကိုဓာတ်ခွဲပါရေပုံရအဖြစ်တော့ဒီဘိဒအလောင်းခေါင်ရဲ့ယုတ်ကလတိကဥရဇယုတ်ပဲသို့တော့ခုနကဘုန်းကြီးတခါတုန်းကပြောသလိုပိုးလောက်တွေကတရှိနေအောင်မယ်ဆိုရင်တော့အဲ့ပိုးလောက်တွေရဲ့ကာယအကြည်ဓာတ်အနည်းဆုံးပေါ့ဒါတွေကိုရောရောပြီးတော့တွေ့တတ်တယ် တွေ့လဲတွေ့ပြီလေဆိုအကုန်လုံးထိုင်ခွဲလိုက်ထိုင်ခွဲပြီးတော့သူတို့ကအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးတန်တည်းမြည်ရှုအစ္စဒလည်းရှုဗိဓာလည်းရှုဗိအစ္စဒမှာလည်းမိမိသိနေတဲ့အခါမှာအလားတူပဲဥဒ္ဒဇရုပ်ပဲနော်ဒီစောကြောင့်ကလတ်တစ်ခုမှရှိတဲ့ဒီစောကြောင့်နောက်ကလတ်တွေအသစ်သစ်ဖြစ်နေတာပဲအဲ့ဒါကိုရှုလို့နည်းနည်းလေးကျင့်တတ်ပြီးအနိစ္စတလည်းဒုက္ခတလည်းအနတ္တတလည်းဒီလိုရှုလို့ကျင့်တတ်ပြီးနောက်တစ်ယောက်ပြောင်းရှုနောက်တစ်ယောက်ပြောင်းရှုအကုန်လုံးကျင့်တတ်ပြီးဆိုရင်တော့ तू ကဘာလုပ်တယ်လဲ လဝိညာဏကအတုပအဲ့ဒါကိုဘုန်းကြီးသင်ပေးတယ်နော်အဲ့မသင်ခင်မှာခုနကယုတ်ကရတိကိုအနိစ္စဒုက္ခအနတ္တရှုတဲ့အပိုင်းမှာလဲအတုပပါရောရှုလို့ရတယ်ဟိုတလောကပြောက်ပြောခဲ့ပြီးပြီဒုက္ခန္တဒီကလတ်ဒီမှာအဲ့ဒီအချင်းကအနတ်ကမကောင်းတော့ဘူးအတုစီမစင်ကြတဲ့သဘောပူတိပုံသွုံးနေတဲ့သဘောရှိတယ်စရာပြက်နေတဲ့တီမှုထိကာလရှိတယ်မရဏသိခြင်းတရားရှိတယ်ဇာတိရှိတယ်ဖြစ်မှုရှိတယ် စရတိမှုထိကာလရှိတယ်ပြမှုပင်ကာလရှိတယ်အဲဒီတော့ဗျာတိဖြာဏမှုဆိုတာလည်းရှိတယ်နော်အဲ့ဒီသဘောလေးတွေကိုညာနဲ့ရွှန်ရှားဆက်ဆုပ်ပွဲသဘောကိုကြည့်ပြီးတော့သူတို့ကအတုပအတုပလို့ရှုနိုင်တယ်ဒါရုပ်အစစ်ကိုလည်းအတုပရှုတာခုနကအလောင်းကောင်အတိုင်းလည်းအတုပရှုတယ်နော်ဒါတစ်ချက်နောက်တစ်ခုကတော့ဘုန်းကြီးတို့32ခုထာတာပဲမိမိမှာတည်ရှိတဲ့32ခုထာတာဒါသဝိညာဏကအတုပနော် မိမိမှာတည်ရှိနေတဲ့32ခုထာသားတို့ရဲ့ယုံရှာဆက်စုပ်ပွဲသဘောဗိဓမာတည်ရှိတဲ့32ခုထာသားတို့ရဲ့ယုံရှာဆက်စုပ်ပွဲသဘောအဲ့ဒါတွေကိုကြည့်ပြီးတော့လေအတုပအတုပလို့ရှုနိုင်တယ်အဲ့ဒီလိုရှုလိုက်တဲ့အပိုင်းမှာလဲညာကထက်နေတော့မကြခင်ကလအမုံလေးတွေဖြစ်ဖြစ်သွားတတ်တယ်ကလအမုံဖြစ်ရင်လည်းအဲ့ဒီကလတွေကိုထပ်ခွဲပေါ့သူကတော့အသက်ရှိဖြစ်တဲ့အတွက်ပုံစံတူပဲနော်ဆဗေမှာ44စသည်ဖြင့်နော်ယုတ်ကလအမျိုးအစား၅မျိုးယုတ်အမျိုးအစား44စသည်ရှိတယ်အသက်ရှိဖြစ်နေတဲ့အတွက်အဲ့ဒီဟာတွေကို တဆင့်ပြောင်းပြီးတော့ဓာတ်ခွဲပြီးတော့သူတို့ကလည်းအနိစ္စဒုက္ခအနတ္တအတုပလို့ရှုနိုင်တယ်အဲ့တော့အနိစ္စဒုက္ခအနတ္တအတုပရှုတော့အဲ့အတုပကခုနကပြောသလိုပေါ့ဒုက္ခန္တအတုစီပုတိနော်မကောင်းတဲ့အနတ္တတိနဲ့ရောနှွေးနေတဲ့မစင်မကျရွှန်ရှားဆက်စုပ်ပဲသဘောလည်းရှိတယ်သူတို့မှာဖြစ်မှုတည်မှုပြတ်မှုတွေလည်းရှိနေတယ်အိုခြင်းတရားတွေလည်းရှိတယ်နာခြင်းတရားတွေလည်းရှိနေတဲ့အတွက်သူတို့ကအနိစ္စဒုက္ခအနတ္တအတုပဆိုပြီးဒီလိုတစ်ခုပြီးတစ်ခုလှည့်ရှုရတယ်ဗျိုင်းတူသူကတော့မရှုနဲ့နော် နိစ္စဒုက္ခအနတ္တအတုပအနိစ္စဒုက္ခအနတ္တအတုပဒီလိုတော့မလုံးနဲ့အနိစ္စတတ္တရှုဒုက္ခတတ္တရှုပြီးတော့အနတ္တတတ္တရှုပြီးအတုပတတ္တရှုဒါအတုပရှုခွက်တစ်ခုနောက်တစ်ခုကဒါသိပ္ပံကလက်ခံလို့သာပဲเนาะသိပ္ပံကလက်မခံရင်တော့သိတော့မလွယ်လှဘူးထင်တယ်ဘုန်းကြီးတို့ခန္ဓာအင်းကပိုးလောက်တွေနဲ့ပြည့်နေအဲ့ဒီပိုးလောက်တွေခန္ဓာအင်းထဲမှာဘာလုပ်ကြလဲခန္ဓာအင်းထဲမှာအိမ်အောင်ပြုကြတယ်ခန္ဓာအင်းထဲမှာပဲ တာမွေးကြတာခန္ဓာအိမ်ထဲမှာပဲကျင်ကြီးစွန်တယ်သူတို့အပြင်ထွက်မစွန့်ပါဘူးဟုတ်တယ်မလားခန္ဓာအိမ်ထဲမှာပဲကျင်ကြီးစွန်တယ်ခန္ဓာအိမ်ထဲမှာပဲကျင်ငယ်စွန့်တယ်ဖျားရည်နိုင်ရင်ခန္ဓာအိမ်ထဲမှာပဲစိတ်ကူတယ်သေရင်လည်းခန္ဓာအိမ်ထဲမှာပဲအတုပချတယ်မဟုတ်ဘူးလားအဲဒီတော့ခန္ဓာအိမ်ကိုကြည့်လိုက်လို့ရှိရင်ပိုးလောက်တွေနဲ့ပြည့်နေပြီးတော့မိမိတို့ရဲ့ခန္ဓာအိမ်ကပိုးလောက်တွေရဲ့အိမ်တော်မြတ်တမ်းမွေးရအိမ်လည်းဟုတ်တယ် ကလေးမွေးတဲ့နေရာလည်းဖြစ်တယ်မကြမ်းမမိုင်ဆေးုံတက်ဖို့နေရာလည်းဖြစ်တယ်ကျင်ကြီးစွန့်ဖို့အိမ်လည်းဖြစ်တယ်ကျင်ငယ်စွန့်ဖို့အိမ်လည်းဖြစ်နေတယ်။လေအတုပတ်ချတဲ့တုတ်တန်ကြီးလည်းဖြစ်နေတယ်။ဘယ်နဲ့တော့ယုံဖို့မကောင်းဘူးလား။အဲ့ဒီသဘောကိုညံနဲ့ကြည့်ရတယ်နော်။ညံနဲ့ကြည့်ပြီးသူတို့ကလည်းအတုပအတုပလို့ရှုပေးရပါတယ်။အဲ့ဒီလိုအတုပလို့ရှုလိုက်တဲ့အပိုင်းမှာဒီပိုးလုံးတွေလည်းအကုန်လုံးကလပ်အမှုံဖြစ်သွားတတ်တယ်။ကလပ်အမှုံဖြစ်ခင်ပိုးလုံးတွေနဲ့တကွမိမိခန္ဓာအိမ်မှာတည်ရှိနေတဲ့ရုပ်တွေကို ဓာခွဲပရမတ်ကိုညာမြင်ဆိုင်အောင်ဓာခွဲဓာခွဲပြီးတော့အဲရုပ်ပရမတ်တွေကိုလည်းအနိစ္စဒုက္ခအနတ္တအတုပပြန်ရှုနိုင်တယ်။ဘာလို့လဲ။ယွန်ရှာဆက်စုပ်ဝဲအနတ္တတည်းပြည့်နေတယ်နော်။နောက်တစ်ခုကဝကျင်တရားပရိသန္တိနေတဲ့တို့ပရိသန္တိနေခြင်းဆိုတဲ့ဖြစ်မှုတည်မှုပြည့်မှုတွေရှိနေတယ်နော်။အဲဒီတော့ဖြစ်မှုတည်မှုပြည့်မှုတွေရှိနေတဲ့အတွက်တို့ကလည်းအကုန်လုံးအတုပလို့ရောရှုနိုင်ပါတယ်နော်။ဒါကအတုပရှုခွက်ပဲ။ရှင်အတုပနဲ့သေအတုပပဲနော်။ အဲ့ဒီရှုခွင့်တွေကိုစနစ်တကျသေချာရှုနိုင်ရင်တော့ယောဂီပုဂ္ဂိုလ်တွေဟာမိမိခန္ဓာအိမ်ပေါ်မှာတရုတ်တရားနဲ့တွေ့တာမေမောနေတဲ့စိတ်ဓာတ်ကလေးတွေတဖြည်းဖြည်းတော့ညွန်နေသွားတတ်ပါတယ်နော်အဲ့လိုရှုခွက်တွေအောင်မြင်တဲ့အချိန်ခါမှာဟောဒီတောလေးဆွေရှုခွက်ကိုမြန်သောအဖြစ်ဘုန်းကြီးတို့သင်ပေးပါတယ်နော်အဲ့တော့တောလေးဆွေရှုခွက်ကအောက်မှာကြည့်ဒီပါဠိတော်မှာလာတာကတော့နည်းနည်းအနိစ္စလက္ခဏာ 10ချက်ကရောနေဒုက္ခလက္ခဏာ25ချက်အနတ္တလက္ခဏာက5ချက်ဆိုပြီး40ရှိပါတယ်အဲ့ဒီရှုွက်တွေကနည်းနည်းလေးရောထွေးနေတယ်ရောထွေးနေတာကိုဝိသုဒ္ဓရမမဟာဝိသုဒ္ဓရမဆိုတော်ကြီးကဂါထာလေးစီကုံပြီးကြက်လွတ်လွယ်အောင်ပေါ့လေဂါထာလေးစီကုံပြီးတော့သူကနည်းနည်းအိဋ္ဌကိုတတ်တတ်ထုတ်ပြလိုက်တယ်ဒုက္ခကိုတတ်တတ်အနတ္တကိုတတ်တတ်အဲဒီလိုထုတ်ပြတယ်နော်အဲဒီတော့အဲ့ဒီရှုွက်ကလေးကိုနည်းနည်းလေးဒီညထပ်ပြောကြအောင်နော် ရူပံအနိစ္စံပလောကံစလံပပင်ကုအတုဝဝိပရိနာမတာရကဝိဘောမိစုသင်္ခတံအဲ့ဒီဂါထာလေးကြက်ထားပါသိမခက်ဘူးထမင်းချင်နဲ့ကြက်ကြက်နေလိုက်ရင်နောက်တော့ရသွားရသွားရင်ဂါထာကနည်းနည်းမြဲပါတယ်နော်မတူဒါအနိစ္စလက္ခဏာ၁၀ချက်ပဲအဲ့ဒီမှာရူပံဆိုပြီးတော့ဒါရေးထားပါတယ်နော်အနိစ္စတော့ကြည့်ဘာကိုအနိစ္စပြောလဲဆိုတော့အနိစ္စန္တိကဒါယအာတိအန္တဝန္တဒါယသအနိစ္စတော့ အနိစ္စန္တိကဒါယာတိအစ္စန္တိကဒါဘာဝတောအတတရဒါယာတိအထောတတရဟိအစ္စန္တိကံပရာယကောတိယအဘဝတောဒါပါဠိတော်လေးနဲ့ဒီလိုရှင်းလင်းထားတာကအကြောင်းရှိပါတယ်ဘုန်းကြီးတို့ပါဇက်ကလျှောက်ပြောရင်ယုံကြည်မှယုံမှမဟုတ်လို့ဒါလေးတွေထည့်ထားရတာနော်မဖတ်ရှင်မဖတ်နဲ့ကြော်လိုက်ဗမာလိုပဲဖတ်နော်အဲဒီတော့ရုပ်တို့ယုံနံတို့၌ဖြစ်ချင်းဟူသော ရှေ့အစွန်း ပြက်ချင်းဟူသောနောက်အစွန်းဟုအစွန်းနှစ်ခုရှိဥပဇွန်ဘင်ဇွန်ဟုခေါ်သည်ယုံနာတို့သည်နောက်အစွန်းဘင်ကိုလွန်နိုင်သောတတ္တတမဟုတ်ရကားနောက်အစွန်းဘင်ကိုမလွန်နိုင်သောကြောင့်၎င်းဥပဇွန်ဟူသောအစဘင်ဇွန်ဟူသောအဆုံးရှိသောကြောင့်၎င်းအနိစ္စတရားတို့ဖြစ်ကြတယ်အဲ့ဒီအနိစ္စဆိုတဲ့စကားလုံးကသူတို့ကမဖြစ်ခင်ကလည်းမရှိကြပါဘူးနော်မဖြစ်ခင်ကလည်းခုလိုတန်းစီပြီးစောင့်နေတာမျိုးငါသူပြီးရင်ငါဖြစ်မယ်ငါပြီးရင်သူဖြစ်မယ်ဒီလိုတန်းစီစောင့်နေတာမရှိဘူး ဖြစ်ပြီးတော့လည်းအလောင်းကောင်တွေလိုထပ်ပုံနေတာမရှိမရှိတဲ့မရှိခြင်းနှစ်ခုရဲ့အလဲမှာယာယီသေးတာအခိုက်အတန့်အဖြစ်ဖြစ်လာတာမရှိခြင်းနှစ်ခုရဲ့အလဲကောင်မှာခုလိုယာယီဖြစ်လာတဲ့အခါမှာဖြစ်ပြီးတဲ့ဘင်ရောက်သွားပြီပြက်ပြီဆိုတာနဲ့ဟိုဘက်မှာသူတို့ဘာမှမရှိတော့ဘူးသူအဲ့ဘင်ကိုကြောပြီးတော့ဟိုဘက်မှာတီးနေအောင်မနေနိုင်ကြအောင်အဲ့ဒါကိုသူကအနစ္စန္တိကအတရနော်နောက်အတ္တတတ မဖြစ်ခင်ကလည်းမရှိဘူးဖြစ်ပြီးနောက်လည်းတည်တတ်အောင်စွန့်နိုင်တဲ့စွန့်အားမရှိတဲ့အတွက်သူတို့ကိုအနိစ္စလို့ခေါ်တယ်နော်အဲ့ဒီသဘောလေးကြည့်ပြီးတော့ဒီယုတ်တိနန္ဒီကိုခုနက၅ခုခွဲရှုမရှင်လဲယုတ်တရားပေါ့ဒီယုတ်တရားကိုအနိစ္စအနိစ္စအနိစ္စလို့ရှိဒီသဘောလေးကိုမှတ်ပြီးအနိစ္စလို့ရှုတာပဲနော်နောက်တစ်ခုပလောကတောဗျာတိဇရာမရဏေဟိပလောဇနတာယပလောကတောဗျာတိဇရာမရဏဆိုတာကနာမှုအိုမှုသိမှုဒါကတော့ဟိုသမုဒိသစ္စာနယ်ကပြောတာပဲ ပရမတ္ထသစ္စာတွေကတော့ဖြစ်မှုတည်မှုပြည့်မှုနော်အဲ့ဒီလိုဖြစ်မှုတည်မှု ပြည့်မှုဆိုတဲ့ပြိုကွဲပေါက်ပေါက်ပြက်ပျက်စီးတရကလွန်စွာပျက်စီးခြင်းသဘောရှိသောကြောင့်ဘလောကံပျက်စီးခြင်းသဘောရှိ၏နော်နောက်တစ်ခုဆလတော်ဗျာတိစရမရဏေဟိစေဝလာဘလာဘတိဟိသလောကတမေဟိပစလိတဒါယဆလတော်ချင်းချင်းမုံချင်းတရားတို့သည်လက်ရခြင်းလက်မရခြင်း စသော လောကရန်တရားတို့လျင်အခြေခံအကြောင်းရင်းရှိကြကုန်၏ယင်းလောကရန်တို့ကြောင့်ချင်းချင်းမုံချင်းစသည့်စိတ်ဓာတ်တုံလုံးချောက်ချောမှုတို့သည်ဖြစ်ပေါ်လာကြ၏ဗျာတိစရမရဏနာမှုအုံမှုသေမှုတို့ကြောင့်၎င်းလက်ရခြင်းလက်မရခြင်းစသောလောကရန်တို့ကြောင့်၎င်းယုံနံတို့သည် မတိကြီးမတန်ဆအပြားအဖြစ်တုံလှုပ်တတ်သည့်အဖြစ်ကြောင့်ဆလံမတိကြီးမတန်ဆရွေရှားတုံလှုပ်တတ်ကုန်၏နော်နောက်တစ်ခုဥပကမေနစေဝ သရတေနသပပင်ကုခမနတိလတာယပပင်ကုတော်မိမိလုံလပယောကသူတော်ဘာဤလုံလပယောကဖြင့်၎င်းမိမိပင်ကိုယ်သဘောအဖြင့်၎င်းဖယုဖျက်ပြုတ်ွက်ပျက်စီးခြင်းတို့ရောက်လေရှိသည့်အဖြစ်ကြောင့်ပပင်ကုဖယုဖျက်ပြုတ်ွက်ပျက်စီးခြင်းသဘောရှိ၏သူ့သဘောဝကုကဖျို့ဖျက်ပြုတ်ွက်ပျက်စီးတာလည်းရှိတယ်သူတစ်ပါးရဲ့လုံလပယောကကြောင့်ဓာခုခံရလို့ဘာလို့ညာစသည်ဖြစ်ပေါ့နော်ဒီလိုဖျို့ဖျက်ပြုတ်ွက်ပျက်စီးတာလည်းရှိတယ် မိမိရဲ့လုံလပယောကနဲ့ကိုယ်ကိုတတ်သေးတာတို့အစိမ့်တော့သေးတာတို့ဟုတ်တယ်မလားအဲ့ဒီလိုပုံစံဖြင့်ဖြိုဖြိုပြိုကွက်ပျက်စီးတာလည်းရှိတယ်အဲ့ဒီလိုမရှိခင်ရင်လည်းတဘာဝကိုကအနေဆပဲဖြစ်ပြီးပြက်နေတယ်ဖြိုဖြိုပြိုကွက်နေတာပဲနော်ဘယ်လို့မှဆွဲစုလို့မရဘူးနောက်တစ်ခုအတုဝတော်အလွန်နုသောကာလမှာဆက်ရတချွေချွေကြွေကြသောတည်တည်ကဲ့သို့မရွယ်နုထက်သောအရွယ်ပျော်ရွှင်မြူးမှုကစားသောအရွယ်စားသောအလုံးစုံသောအသက်အရွယ်အခိုက်အတန့်အမျိုးမျိုးတို့၌ ကြွေကြခြင်းသဘောရှိသည့်အဖြစ်ကြောင့်၎င်းမကြွေကြသောလိခတ်သိမ်းသောအခြင်းရာအဖြစ်အနှစ်မဲ့သည့်ဖြစ်မြဲမြံခိုင်ခံသောအဖြစ်မရှိသည့်အဖြစ်ကြောင့်၎င်းအတုဝခိုင်မာခြင်းသဘောမရှိဘူးတဲ့ငယ်လဲသိနိုင်တာပဲကြီးလဲသိနိုင်တာပဲနော်ဘယ်အခိုက်အတန့်မှမဆိုအကုန်လုံးသိကြပျက်စီးနိုင်တဲ့ရွေလျောနိုင်တဲ့သဘောရှိနေတယ်နောက်တစ်ခုကဒီယုတ်တရားတွေထဲမှာကိုကဖြစ်ပြီးတာနဲ့ မပြတ်အောင်ခိုင်ခန့်နေတဲ့အနှစ်သာရဆိုတာလည်းမရှိဘူးအဲ့ဒီသဘောလေးတွေကိုညာနဲ့မြင်အောင်ကြည့်ပြီးတော့သူတို့ကိုအနိစ္စလို့ရှုတာအတုဝလို့ရှုတာပဲဒါအတုဝလည်းအနိစ္စရဲ့လက္ခဏာတစ်မျိုးပဲနော်နောက်တစ်ခုဝိပရိနာမသရာယဇေဝမရဏိနဇာတိဒွေတာဝိပရိပရိနာမပဂတိဒါယဝိပရိနာမဓမ္မတော်အိုခြင်းစရာဖြင့်ဝါတီခြင်းထီကာလဖြင့်၎င်းသေခြင်းမရဏဖြင့်ဝါပြတ်ခြင်းဘင်္ဂါလဖြင့်၎င်းနှမျိုးသောအခြင်းအဖြစ်ဖောက်ပြန်ခြင်းပြောင်းလဲခြင်း သဘောရှိသည့်အဖြစ်ကြောင့်ဝိပရိနာမဖောက်ပြန်ခြင်းသဘောရှိ၏ဥပသဘောမှအထီသဘောစရာစရာမှပင်သဘောမရဏတို့ပြောင်းလဲခြင်းသဘောကိုဆိုလိုသည်နော်ဒီတော့တို့ကဖြစ်ပြီးတာနဲ့ပြက်မဲ့ဘက်ကိုယိန်လဲနေတယ်ဖောက်ပြန်ဖို့ရအတွက်အခန့်တဲ့ဖြစ်နေပါတယ်နော်အဲ့ဒါကြောင့်အဲ့ဒီသဘောကိုညာနဲ့မြင်အောင်ကြည့်ပြီးတော့သူကရှုရမှာနောက်တစ်ခုကတော့ဝိဘောဝတော် ဖြစ်ပြင်းလျင်ပြတ်သွားတတ်ကုံသွားတတ်ရကကြီးပွားခြင်းတိုးပွားခြင်းပွားစီခြင်းကင်းသည့်အဖြစ်ကြောင့်၎င်းယစီဆုံးရှုံးခြင်းသဘောရှိသောဝိဘဝတဏဝိဘဝဒိဋ္ဌိအကြောင်းခံ၍ဖြစ်ပေါ်လာသည့်အဖြစ်ကြောင့်၎င်းတဏဒိဋ္ဌိဒီဟုသော အကြောင်းရင်းဖခင်နှင့်တူစွာဝိဘဝဆုံးရှုံးခြင်းသဘောရှိဆိုလိုတာကအတိကအကြောင်းတရားတွေထဲမှာတဏကအဓိကဖြစ်တယ်တဏအစိုးတအစိတနဲ့ဒိဋ္ဌိခံယူချက်မှားမှုပေါ့နော်သူကယောက်ျားမိမတကယ်ရှိတယ်လို့ဆိုရင်ယုံကြည်နေတဲ့ယုံကြည်ချက်ပဲ အဲ့ဒီယုံကြည်ခြင်းတဲ့ကိုကယောက်ျားဖြစ်ခြင်းတဲ့စိတ်ဓာတ်အမျိုးသမီးဖြစ်ခြင်းတဲ့စိတ်ဓာတ်အမျိုးသားဖြစ်ခြင်းတဲ့စိတ်ဓာတ်ဒီစိတ်ဓာတ်တွေနဲ့ကံတွေကထူထောင်ခဲ့ကြတာဒီတော့အကြောင်းရင်းဒီတဏှာကိုကလည်းဆုံးရှုံးဖြစ်စည်းတတ်တဲ့သဘောရှိတယ်အကြောင်းရင်းဖြစ်တဲ့ဒီဒိဋ္ဌိကိုယ်တိုင်လည်းဆုံးဆုံးရှုံးဖြစ်စည်းတတ်တဲ့သဘောရှိတယ်သူတို့လည်းအနိစ္စပဲအကြောင်းတရားတွေကိုယ်တိုင်ကအနိစ္စဖြစ်တဲ့အတွက်အကျိုးဒီယုတ်နံတွေလည်းအနိစ္စလာဖြစ်ရတယ်နော်ဟိုဘက်ကအနိစ္စသုတ်တံဒုက္ခသုတ်တံအနတ္တသုတ်တံဒီမှာဘုရားလည်းဟောထားပါတယ်နော် ရူပံဘိက္ခဝေအနိစ္စံယုတ်တရားကတော့จิตယံတို့အနိစ္စပဲယောပိဟေတုယောပိပစ္စယောရူပတဥပါဒယသောပိအနိစ္စယုတ်တရားကိုဖြစ်ပေါ်လာစေတတ်တဲ့အကျင့်ဟေတုအကြောင်းတည့်ရဖြစ်စေတတ်တဲ့ဟေတုအကြောင်းလည်းရှိတယ်အပိထောက်ပနေတဲ့ပစ္စယအကြောင်းတရားတွေလည်းရှိတယ်အဲ့ဒီအကြောင်းတရားတွေကိုယ်တိုင်က အနိစ္စဖြစ်တဲ့အတွက်အနိစ္စတရားကြောင့်ထင်ရှားဖြစ်ပေါ်လာရတဲ့ဒီယုတ်တရားဒီဝေဒနာသင်ညာသင်္ခါရဝိညာဉ်တရားတွေဟာဘယ်မှာအနိစ္စဖြစ်နိုင်မလဲဒီလိုခေါ်ထားပါတယ်နော်ဒီအကြောင်းကြားတွေကိုယ်တိုင်ကအနိစ္စဖြစ်တဲ့အတွက်အကျိုးလည်းအနိစ္စပဲလာဖြစ်နေရတယ်အဲ့ဒီသဘောကိုညံနဲ့မြင်အောင်ကြည့်ရမယ်ကြည့်ရတဲ့အခါကျတော့ယောဂီကအတိတ်ကိုရှုထားပြီးဖြစ်တဲ့အတွက်ဒါလွယ်သွားပြီအတိတ်ကအကြောင်းတရားတွေလှမ်းကြည့်လိုက်တော့လည်းအနိစ္စဒုက္ခအနတ္တအတိတ်အကြောင်းတရားကြောင့်ဖြစ်လာတဲ့ဒီယုတ်ဒီနံတွေကြည့်လိုက်လည်းအနိစ္စဒုက္ခအနတ္တ ပိဿုပန်အကြောင်းတရားကြောင့်ဖြစ်တဲ့ဒီယုတ်ဒီနံဒီလှမ်းကြည့်လိုက်လဲအနိစ္စပိဿုပန်အကြောင်းတရားတွေလည်းအနိစ္စပဲเนาะအဲ့ဒီသဘောနောက်တစ်ခုမရဏဓမ္မတော့သေခြင်းပြခြင်းမရဏသဘောရှိသည့်အဖြစ်ကြောင့်မရဏဓမ္မမိစုသေခြင်းသဘောရှိပြခြင်းသဘောရှိတာဒီပရမတ်မှာတော့ပြတ်တာကိုအာယုံယူရှုရပါတယ်နောက်တစ်ခုသင်္ခတဟေတုပစ္စည်းဟိအဘိသင်္ခတတာယသင်္ခတတော့တရားဖြစ်စေတတ်သောဟေတုအကြောင်းတရားစနကအကြောင်းတရား အဘိထောက်ပံ့တသောဥပထမကအကြောင်းတရားပြည့်စရာအကြောင်းတရားတို့သည်ပေါင်းစု၍ပြုပြင်အပ်သည့်အဖြစ်ကြောင့်သင်္ခတအကြောင်းတရားတို့သည်အဖမှန်အထက်ထပြုပြင်အပ်သောသဘောရှိ၏ဘုန်းကြီးတို့ဒီဆိုကြပါစို့အတိတ်အကြောင်းတရားကြောင့်ပြစ္ဆုတ်ပံကြိုးတရားဖြစ်တာကိုကရှုတတ်နေပြီရှုတတ်လိုက်တဲ့အချိန်ခါကျတော့အတိတ်ကပြည့်စုံပြည့်ထွန်းခဲ့တဲ့ဝိဇာတနာဥပါဒံသင်္ခါရကံဆိုတဲ့အကြောင်းတရားတွေကတက်ရဖြစ်စေတတ်တဲ့စနကအကြောင်းခေါ်ပါတယ်အဲ့ဒီအကြောင်းတရားကြောင့်ဒီဘက်မှာယုတ်တည်ဖြစ်ပြီးအဲ့ဒီဖြစ်တတ်တဲ့ယုတ်တည်ထဲမှာ ကလအမျိုးစားကယုတ်ကလအမျိုးစား၃မျိုးဆိုတော့အဲ့ဒီကလတိုင်းမှာဓာလေးပါပါတယ်သူတို့အပြင်းပြင်းအလှန်လန်းကျေစုပြုတ်နေတယ်အဲ့ဓာလေးပါမရှိခဲ့ရင်ဟိုဘက်ကအစင်းနဲ့ရတာဩဇာဆိုတဲ့ယုတ်ကလေးတွေလည်းမဖြစ်နိုင်ဘူးဘာဖြစ်လို့လဲအစင်းဘလို့အစင်းလဲဓာလေးပါရဲ့အယောင်ဆင်းမယ်အနံ့ဘလို့အနံ့လဲဓာလေးပါရဲ့အယောင်နံ့ဓာလေးပါမရှိရင်ဒီအစင်းနဲ့နေလည်းမဖြစ်နိုင်ဘူးဒါကြောင့်သူတို့ကလည်းအပြင်းအလှန်ကျေစုပြုတ်နေတဲ့အနိကဆုံးအကြောင်းပဲဒါပရိသန်တွေပြောတာပါနော် နန္တရားတွေမှာကြည့်လိုက်တော့လေအဲ့ဒီနန္တရားတွေကတိုက်ရိုက်ဖြစ်စေတတ်တဲ့ပရိသတ်ရဲ့အခါနန္တရားကိုတိုက်ရိုက်ဖြစ်စေတတ်တဲ့အကြောင်းကအတိတ်အကြောင်းတရားတွေပါဝိဇ္ဇာတဏှာဥပါဒသင်္ခါရကဒီအကြောင်းတရားတွေကြောင့်ဒီဘက်မှာလာဖြစ်ပြီးဖြစ်လိုက်တဲ့အခါမှာဒီနန္တရားတွေကမြင်ရဝုထုရုံမရှိရင်ဖြစ်လို့မရအဲ့ဒါဒါသူကအပိထောက်ပံ့တဲ့ဖြစ်เสียအကြောင်းတရားလို့ခေါ်ပါတယ်နော်ဒါကြောင့်တိုက်ရိုက်ဖြစ်စေတတ်တဲ့အကြောင်းတရားအပိထောက်ပံ့နေတဲ့ဥပထံဘကဖြစ်เสียအကြောင်းတရားအဲ့ဒီအကြောင်းတရားတွေကလည်းအနိစ္စဒုက္ခအနတ္တဒါကြောင့်အကျိုးလည်း အကုန်လုံးအနိစ္စဒုက္ခအနတ္တဖြစ်ရတယ်ဒါကိုမြင်အောင်လှမ်းရှုခိုင်းတာပဲနော်အဲဒီတော့အဲ့ဒီမှာနောက်ထပ်ကဒုက္ခလက္ခဏာက25ချက်နော်အဲ့ဒီမှာလဲဒုက္ခလက္ခဏာ25ချက်ကိုနည်းနည်းလေးသိကြအောင်တော့ရှုကြပါအဲ့ဒီမှာယုံနံတို့သည်ထိုယုံနံတို့နှင့်ပြည့်စုံသောပုဂ္ဂိုလ်ကိုဖြစ်ချင်းတန်ချက်ဖြင့်၎င်းပြက်ချင်းတန်ချက်ဖြင့်၎င်းခဏတိုင်းခဏတိုင်းနဲ့ညှဉ်းပန်းနှိပ်စက်တတ်သည့်အဖြစ်ကြောင့်၎င်းတနည်းမိမိယုံနာကိုယ်တိုင် ထိုဖြစ်ခြင်းပြည့်ခြင်းဓာချက်တို့ဖြင့်ညင်ပန်းနှိမ့်ဆက်အကုန်သည်အဖြစ်ကြောင့်၎င်းယုံနာတို့သည် ဖြစ်ခြင်းပြည့်ခြင်းဓာချက်တို့ဖြင့်အမျက်မပြတ်အညင်ပန်းနှိမ့်ဆက်ခံရကုန်၏ဟုတ်ပလားဒီသဘောကတော့နားလေတယ်နော်အဲဒီတော့ဒုက္ခဝေဒနာဟူသောဒုက္ခဒုက္ခဒုက္ခဝေဒနာဟူသောဝိပရိနာမဒုက္ခဒီကိဒုက္ခပြက်ကဒုက္ခဟုလို့သည်နော်ဥပကဝေဒနာနှင့်ဝေဒနာမှကျွန်းသောယုံနာဟူသောသင်္ခါရဒုက္ခဤဒုက္ခ၃ပါးအပေါင်းဤတဏိတန္တရာဝဇ္ဇယဒုက္ခဤတရားဝတ္ထုဖြစ်ခြင်းကြောင့်၎င်း ဒုက္ခယုံမှညစ်ဆိုးဆင်းရဲသည့်ဒုက္ခမျိုးသာတည်းခန္ဓာ၅ပါးဒီယုံနံနေမရှိဘူးဒုက္ခရှိပါဦးမလားမဖြစ်မှမဖြစ်တော့တာနော်ဒီဒုက္ခရှိလို့ပဲဒီခန္ဓာ၅ပါးရှိလို့ပဲဒီဒုက္ခတွေကဖြစ်နေကြတာနော်နောက်တစ်ခုဟိုဘက်ကိုသွားလိုက်တော့ရောဂတော့ဆံရအကြောင်းတရားတို့က အနိုင်နဲ့ကျေးဇူးပြုပေးမှအကျိုးယုံနာတို့၏ယတ္တိနှံခွင့်ရနိုင်ရှိနိုင်ရကထိုက်သည့်အားလျော်စွာအကြောင်းတရားတို့ဖြင့်မျှစီအပ်တည်စေအပ်သည့်အဖြစ်ကြောင့်တနည်းထိုက်သင်သောဆံရအကြောင်းတရားတို့ဖြင့်မျှစီအပ်တည်စေအပ်သည့်အဖြစ်ကြောင့်၎င်းအစဉ်လိုက်သော နာတာရှိအနာယောဂတို့၏အကြောင်းဖြစ်သောရာပြအနာယောဂနှင့်တူသည့်အဖြစ်ကြောင့်၎င်းရောဂံကျင်နာညေဆိုယောဂမျိုးသာတည်းနော်ရံပြအနာယောဂဆိုတာကတော့ဘုန်းကြီးတို့သွေးတို့တို့လိုစီဂျိုတို့လို နှလုံးယောဂတို့လို့ဒီလိုယောဂမျိုးတွေပဲပြောနေမှပြောင်းနိုင်မှုထောက်လျှောက်သွားနေတာပဲနော်အဲ့ဒီလိုရပြယောဂနဲ့ဒီယုံနာတွေမှာတူနေတယ်တဲ့ဘယ်လိုတူလဲဆိုတော့တို့မှလည်းအမြဲဒီယုံနာရှိလို့ဒါဒီယောဂမျိုးမျိုးကဖြစ်တာနော်ဒီယုံနာသာမရှိရင်ဒီယောဂမျိုးမျိုးတွေဘယ်လို့မှမဖြစ်နိုင်ဘူးနော်နောက်တစ်ခုအကတ်အကတ်တော့တဲ့အကုသိုလ်တရားတို့ကဲ့သို့ဘုရားအရိယာတို့သည်ကဲ့ရဲ့အတ္တိအဖြစ်ကြောင့်၎င်း သရဝအများတို့၏အကျိုးစီးပွားမဲ့ကိုလွန်စွာဆောင်တတ်သည့်အဖြစ်ကြောင့်လည်းကောအကဟုခေါ်ဆိုအပ်သောအကုသိုလ်ထိုတို့၏တရားဖြစ်သောကြောင့်လည်းကောအကံအကျိုးရုပ်အကျိုးမဲ့မျိုးသာတည်းအဲ့ဒါကတော့ဒီကကြီးကြီးမြတ်စွာဘုရားကကဲ့ရဲ့တယ်ဆိုတော့ဘုန်းကြီးဟိုတလောကလည်းပြောခဲ့ပြီးပါပြီနော်မစင်ဟူသည်မြတ်သည်အနည်းငယ်ပဲဖြစ်ခြင်းဖြစ်ပါစေရွှေရှာဆက်ဆုပ်ပဲသဘောတရားဧကန်ရှိသလိုဘဝဟူသည်မြတ်သည်အနည်းငယ်ပဲဖြစ်ခြင်းဖြစ်ပါစေဘယ်ဘဝကမှငါဘုရားမချီးမွမ်းပါဘူးဆိုရင်တော့ဘုရားကရှုတ်ချတယ်နော်နောက်တစ်ခုက သူတို့ကအကျိုးစီးပွားမဲ့ကိုလွန်စွာဆောင်တတ်သည့်အဖြစ်ကြောင့်၎င်းဆိုတာကအကျိုးစီးပွားမဲ့တယ်ဆိုတာကစဉ်းစားကြည့်ဖို့ဘလို့အိုးခြင်းလဲအိုးခြင်းအိုးမှုလည်းသူကဖြစ်စေဘလို့နာခြင်းလဲနာမှုလည်းသူကဖြစ်စေဘလို့သိခြင်းလဲမသိခြင်းဘူးဒါသိမှုလည်းသူကဖြစ်စေဒါအကျိုးမဲ့တဲ့ဟာတွေကိုဖြစ်စေဒါတင်လားဆိုတော့မကသေးဘူးအဘယ်တန္တရာဝဆင်းဒုက္ခရောက်အောင်လည်းသူကပို့ပေးနေဒီခန္ဓာကြီးဟုတ်တယ်မလား ငရဲဒုက္ခပိဋ္ဌဒုက္ခတိစ္ဆန်ဒုက္ခအစရှိတဲ့ဒီဒုက္ခမျိုးမျိုးတွေကိုရအောင်ဒီခန္ဓာတွေကပို့ပေးနေတာဒီခန္ဓာမရှိခဲ့ရင်မဖြစ်ဘူးနောက်တစ်ခုဒီခန္ဓာအင်ကိုမှီးပြီးတော့ဘာတွေဖြစ်လဲလောဘတွေဖြစ်တယ်ဒေါသတွေဖြစ်တယ်မောဟတွေဖြစ်တယ်အကုသိုလ်တွေဖြစ်ကြတယ်ဒါကြောင့်ဒီခန္ဓာအင်မကောင်းတဲ့အကုသိုလ်တရားတွေရဲ့ဒီရန်ဖြစ်နေတဲ့အတွက်သူတို့ကသရဝတူတယောက်ကိုအကျိုးရုပ်အောင်ဆုပ်ယုပ်ပျက်စီးသွားအောင်ပြုပြင်ပေးနေတဲ့တရားတွေလို့ကိုယ်ခန္ဓာကိုယ်ကိုမြင်အောင်လှမ်းပြီးအကြည့်ခိုင်းတယ်နော် ကန္ဓဒေါနောက်တစ်ခုဒုက္ခဒုက္ခဝိပရိနာမဒုက္ခသင်္ခါရဒုက္ခဆိုတဲ့သုံးပါးအပြားရှိသောဒုက္ခတာဟုဆိုသောထိုးခြင်း၊ကြိုက်ခဲခြင်းနှင့်ရှင်သည်အဖြစ်ကြောင့်၎င်းထက်သည့်အလျော်စွာအာယုံအဖြစ်၎င်းအတူရှင်တွဲဖြစ်ခြင်းဟူသောတံပြုတ်အဖြစ်၎င်းမစင်မကြယုံရှာဆက်စုပ်ဝေယရာဂစသည့်ကိလေသာအငြိကျွတ်တို့ကိုတစည်းစည်းတစည်းစည်းယုစည်းကြစေတတ်သည့်အဖြစ်ကြောင့်၎င်းအဲ့ဒါတော့ဟုတ်လားမဟုတ်ဘူးလားဟုတ်ပါတယ်ဒီကနေ့ထွက်နေတာပဲဟုတ်တယ်မလားဒီကနေ့ ရှေးကမရှိမှုရဲ့ယခုမှယုတ်ကြီးဖြစ်ပေါ်လာသောဥပသဘောအဖြစ်ဖူးဖူးရောင်တက်ခြင်းဒီမှုဒီသဘောဖြင့်ရင့်ကျက်ခြင်းမြင့်ရောခြင်းပြည့်ချင်းပင်သဘောဖြင့်ဖြိုဖျဲပေါက်ကွဲပေါက်ပြဲကွဲအပျက်စီးခြင်းသဘောရှိသောကြောင့်၎င်းခန္ဓာမဖွဲယုတ်စင်းထွမြင့်အနာမျိုးသာတည်းတဲ့နော်ကိလေသာဒုစီပက္ကရဏတယရှေးရှေးရာဂစသည်ကိုအာယုံပြု၍နန္တောရာဂစသည်ဖြစ်ခြင်းကို၎င်း ရာဂဖြစ်လို့သည့်ကိလေသာဖြစ်လို့သည့်အာယုန်တစ်ခုခုကိုအာယုန်ပြည့်ဖြစ်ပေါ်လာသောစိတ်စေတသိက်တို့နှင့်အတူရှင်တွဲ၍ရာဂစသည့်ကိလေသာတို့ဖြစ်ခြင်းကို၎င်းရည်ညွှန်း၍ထက်သည့်အလျော်စွာအာယုန်အဖြစ်၎င်းအတူရှင်တွဲဖြစ်ခြင်းဟူသောတံပြုတ်အဖြစ်၎င်းမစင်မကြယုံချဆက်စုပ်ဖွယ်ရာရာဂစသည့်ကိလေသာအငြိကျေးတို့ကိုတစည်းစီတစည်းစီယုတ်စီကြစေတတ်သည်ဟုဆိုသည်ယုံနာတို့မှယုတ်စီကြသော အပုပ်ဤတို့သည်ပဂတိသောထွန်မြင့်အိုင်မာနာအပုပ်ဤများယုတ်စီကြတဲ့ကဲ့သို့မှတ်ပါတဲ့နော် နောက်တစ်ခုတန်လတော် ဖြစ်ချင်းပြင်းချင်းတို့ဖြင့်ညှဉ်းပန်းနှိမ့်ဆက်ခြင်းကိုဖြစ်စေတတ်သည့်အဖြစ်ကြောင့်၎င်းဒုက္ခဝေဒနာစသည်တို့သည်ကိုအတွင်းသို့ထိုးခြင်းစုဝင်တတ်တဲ့ကဲ့သို့ဤသင်္ခါရတရားတို့သည်လီအတ္တသဘောတည်းဟုသောခန္ဓာအိမ်အတွင်း၌ကြာရောက်လာလတ်သောဖြစ်ချင်းပြင်းချင်းဖြင့်ထိုးခြင်းစုဝင်တတ်သောကြောင့်၎င်းထိုယုံနာသင်္ခါရဒုက္ခဟုသောမြားညောင်ကိုအရိယမေတ္တိဟုသောမွေးညက်နှင့်ကင်း၍နှုတ်ပယ်ခြင်းခံတတ်နိုင်ခဲ့သည့်အဖြစ်ကြောင့်၎င်း တန်လန်စိုးဝင်ညစ်စိုးမြညောင်မျိုးသာတည်းအရိယမတိဟုသောမွေးညက်ဆိုတာကတော့ရှင်းရှင်းစရိုကြီးတွေအသုံးပါနော်အရိယမညာဘုံညာနေစိုက်တော့မှငါတန္တရာခိဘယ်တော့မှဆုံးမယ်ဆိုတာလှမ်းကြည့်ရင်တွေ့နေပါတယ်နော်အဲဒီတော့အရဟတမေအရဟတဘုစိုက်ပြီဆိုရင်တော့ဒီအရိယအရဟတမေအရဟတဘုဆိုတဲ့အရိယအရဟတဘဆိုတဲ့အရိယမညာကတန္တရာဝဆင်းဒုက္ခအကုန်လုံးကိုအပြည့်တည်းနှုတ်ပဲပြီးမှဖြစ်တယ်နော်ကဲ အဲ့ဒီအထီကြိုးစားရမယ်ဟုတ်တယ်မဟုတ်လားဟောကရုံတုံးထားပြီးပြီးသူကအစင်းသင်းဖြစ်နေတာဟုတ်တယ်မလားอืมကဲနောက်တစ်ခုဥပဒဝတောဥဒဲကျက်ငယ်ပေါ့ဝဲကျေးသို့တွေးဆ၍တည်ခြင်းခါမတကောက်မတအာတိသာလျင်ဖြစ်ကုန်သော ပြန်ပြော့ပေါ်များကုန်သောမင်းဘေးမင်းတံအိုဘေးနာဘေးဒေဘေးအဘေဘေးစသောအကျိုးမဲ့တို့ကိုရွတ်ဆောင်တတ်သောကြောင့်၎င်း အလုံးစုံကပ်၍နှိစ္စတတ်သောဥပဒေ၏တရားဝတ္ထုရာခင်းဖြစ်သည့်အဖြစ်ကြောင့်၎င်းဥပဒွန်လွန်စွာကပ်ရနှိစ္စတတ်သောဥပမျိုးသာတည်းမင်းဆုံးမိနစ်တည်းနဲ့တွေ့ရတယ်ဘလို့ကြောင့်ဒီခန္ဓာကြောင့်မဒီခန္ဓာမရှိရင်တွေ့ရပါဘူးဒါကိုယ့်အပြစ်ပဲကိုကခန္ဓာကိုရအောင်ထူထောင်ခဲ့တာအမလေးခစ်ကမကောင်းပါဘူးခစ်သွားလွှဲမချနဲ့ကိုကကိုကဒုက္ခလိုချင်လို့ကိုဆူဆောင်းခဲ့တာဟုတ်တယ်မဟုတ်လားဒီတော့ကိုယ့်အပြစ်ကိုမြင်ရပါကိုကဒီမင်းဆုံးမိနစ်ပဲဖြစ်ဖြစ်မင်းကောင်းမိမြပဲဖြစ်ဖြစ် ကိုယ်ကတွေ့ခြင်းလို့ဒီခန္ဓာကိုယ်ကြီးကိုရှာဖွေထားတာအကယ်ဒီခန္ဓာအင်းကြီးသာမရှိခဲ့ရင်တွေ့ပါမလားဘာမှမတွေ့စရာအကြောင်းလည်းမရှိဘူးဒီဘုန်းကြီးနဲ့လည်းမတွေ့ဘူးဒီဘုန်းကြီးနဲ့လည်းမတွေ့ဘူးမကောင်းဘူးလားကဲဟမ်ဒီဥစ္စာဒီခန္ဓာရှိလို့ဒီဘုန်းကြီးနဲ့တွေ့တယ်ဒီဘုန်းကြီးနဲ့တွေ့တယ်ဒီခန္ဓာသာမရှိရင်တွေ့ပါဦးမလားမတွေ့တော့ဘူးနော်ကဲနောက်တစ်ခုဘရတော့ခန္ဓာတို့သည်မျက်မြင်လောကပိဿုပံဘော၌ရောက်သောဖေး ဓမ္မလွန်လောက၌ရောက်သောဘေးဟုဆိုအပ်ကုန်သောအလုံးစုံသောဘေးတို့၏တရားဘေးတွင်သို့ဖွယ်ဖြစ်သောကြောင့်၎င်းဒုက္ခကတိငြိမ်းငြိမ်းအေးချမ်းမြေရာဟုဆိုအပ်သောလွန်စွာတတ်တာရာနိဗ္ဗာန်တရားတော်မြတ်၏ဆန့်ကျင်ဘက်ဖြစ်သောကြောင့်၎င်းဗယံချမ်းသာစသည်နှင့်မရောပြန်ပြောများပြကြီးမားသောဘေးမျိုးသာတည်းဝါကြောက်ဖွယ်ညစ်ဆိုးဘေးရန်မျိုးသာတည်းသူကဒီခန္ဓာကိုမမောနေသည်မြတ်ကလပ်ဘလုံးဒီနိဗ္ဗာန်ကဘယ်လိုမှ မရောက်နိုင်ဘူးဒီခန္ဓာရဲ့အပြစ်ကိုမြင်မှသာလျှင်ဒီနိဗ္ဗာန်ကရမှာဒါကြောင့်ဒီခန္ဓာရဲ့အပြစ်ကိုမြင်အောင်လှမ်းကြည့်နေရတယ်လို့ဘေးဒုက္ခတွေ့တယ်ဆိုတော့ကဒီခန္ဓာရှိလို့တွေ့တာအကယ်ဒီခန္ဓာသာမရှိရင်ဘေးဒုက္ခတွေတွေ့ပါမလားမတွေ့တော့ဘူးဒါအကုန်လုံးလွတ်သွားပြီနော်နောက်တစ်ခုဤတိတော်ခန္ဓာတို့သည်အထွေထွေအပြားပြားများစွာသောပျက်စီးခြင်းကိုဆုံးတတ်သောကြောင့်ဤတိထိတ်လန့်စပွဲအန္တရာယ်မျိုးသာဒီဒီခန္ဓာရှိလို့ဒုက္ခအမျိုးမျိုးကဆက်ရောက်လာတာ ဘာဖြစ်လို့ဆက်ရောက်လာလဲမိမိထူထောင်ခဲ့တဲ့အတိတ်ကကံပဲဒီကံဟာလည်းတနည်းတစ်ပုံပြောရင်တော့အတိတ်ခန္ဓာပဲနော်ဒီအတိတ်ခန္ဓာတွေကနေပြီးတော့ဒီပြစ္ဆုတ်ဘုံမှာဘေးဒုက္ခတွေရောက်အောင်ပို့ဆောင်ပေးတော့ပို့ဆောင်ခံရတဲ့ဒီခန္ဓာကြီးသာမရှိခဲ့ရင်ဒီအတိတ်ကနေအကျိုးပေးအောင်လားမပေးတော့ဒီခန္ဓာမရှိအောင်ကခုနကမဉ္ဇဉ်ဖုန်ဉ္ဇဉ်နိဗ္ဗာန်ကိုရောက်အောင်ကြိုးစားကြတာပဲနော်မဉ္ဇဉ်ဖုန်ဉ္ဇဉ်နိဗ္ဗာန်ရလို့သံဃာကြီးဆုံးတော်ပြီဆိုရင်တော့ ဒီအတိတ်ကအကံတွေလည်းအကျိုးပေးနိုင်အောင်မလားနမူနာကြည့်ပေါ့အရှင်အင်္ဂုလိမာလမထေရနော်ဒီစားလူတွေတက်လိုက်တာမနေဘူးပဲဒါပေမဲ့သူ့ရဲ့ပါရမီလေးကအရတ္တမေအရတ္တဘုကိုရနိုင်တဲ့ပါရမီမျိုးစေ့ကောင်းလေးကရှိနေတယ်ရှိနေတဲ့အတွက်ဘုရားရှင်ကလည်းသူ့ကိုတော်ပြီးချီးမြှောက်ပေးပါတယ်အကယ်၍ဘုရားရှင်နဲ့သာမတွေ့ခဲ့ဘူးအရတ္တမေအရတ္တဘုမရခဲ့ဘူးဆိုရင်တော့သူ့မှာသူတတ်ခဲ့တဲ့ပါဏိဘတ်ကံရဲ့အကျိုးတွေကိုသူခံရဖို့အသင့်ပဲနော် ဒါပေမဲ့လို့အရတ္တမေအရတ္တဖို့ဆိုတဲ့မွေးညက်ကလေးနဲ့ဒီအကုသိုလ်ကံတွေရဲ့အကျိုးတွေကိုဆွဲနှုတ်ပလိုက်နောက်ထပ်မဖြစ်အောင်နော်နှုတ်ပလိုက်တော့ပရိနိဗ္ဗာန်လဲဆံရောဒီခန္ဓာငါးပါးလဲမရှိတော့ဒီအကျိုးတွေခံရအောင်မလားမခံရအောင်ပရိနိဗ္ဗာန်မဆံရင်တော့ခံရမှသိကြတယ်နော်ကဲနောက်တစ်ခုဘုရားတော်ခန္ဓာခန္ဓာတို့သည်မျက်မြင်လောကပိစုံဘဝ၌ရောက်သောဘေးဓမ္မနုံလောက၌ရောက်သောဘေးဟုဆိုအပ်ကုန်သောအလုံးစုံသောဘေးတို့၏တရားဘေးတွင်သို့ဖြစ်သောကြောင့်၎င်း ဒုက္ခခတ်တဲ့ငြိမ်းအေးချမ်းမြေရာဟုဆိုသောလွန်စွာတတ္တရာနိဗ္ဗာန်တရားတော်မြတ်၏ဆန့်ကျင်ဘက်ဖြစ်သောကြောင့်၎င်းဗယံချမ်းသာစသည်နှင့်မယောပြန်ပြောများပြကြီးမားသောဘိမျိုးသာတိဝါကြောင့်ဖွယ်ညစ်ဆိုဘေးရန်မျိုးသာတိနော်ခန္ဓာကိုယ်မိမိကတွေ့နေသည်မြတ်ခန္ဓာကိုယ်တွေ့တော်မမောပြီးခန္ဓာရှိနေခဲ့ရင်ဟိုဘက်ကနိဗ္ဗာန်ကဘယ်လိုမှမရဘူးနော်သူကထိတ်တဲ့ဆန့်ကျင်ဘက်ပဲနောက်သန္တရာဝဇ္ဇင်ဒုက္ခပစ္စုပန်ဘောမှာနော် ရောက်သောဘေးတမန်လောက၌ရောက်သောဘေးဒီဘေးဒုက္ခတွေကလည်းဒီခန္ဓာရှိလို့သာရောက်လာတာအကိခန္ဓာသာမရှိရင်ဒီဘေးဒုက္ခအမျိုးမျိုးနဲ့ဆက်ရောက်လာဖို့အကြောင်းမရှိတော့ဘူးနော်နောက်တစ်ခုဣတိတော်ခန္ဓာတို့သည်အထွေထွေအပြပြများစွာသောပျက်စီးခြင်းကို ဆုံးတတ်သောကြောင့်ဣတိထိတ်လန့်စောပွဲအန္တရာယ်မျိုးသာဒီနော်ဥပဒကတော်ဘိဓာနဲ့ဆွေမျိုးပျက်စီးခြင်းစသည်အစ္ဆဒနဲ့အနာယောဂစသည်အပြရှိကုန်သောများစွာသောအကျိုးမဲ့တို့သည်အစဉ်တစိုက်လက်ရည်ဖွဲ့ဆက်အပ်သည့်ဖြစ်ကြောင့်၎င်း အာယုံအဖြစ်၎င်းတံပြုတ်အဖြစ်၎င်းတံပြုတ်ဆိုတာရှင်ဘက်နော်တံပြုတ်အဖြစ်၎င်းရာဂဆက်ရှိသောအပြစ်ဒေါသတို့နှင့်ကဉ္ကြီးရှင်တွေ့သည်အဖြစ်ကြောင့်၎င်းသုံးဘီလူဥပယုံမှသောနတ်ဆိုးတို့သည်ဆောင်းအဖြစ်เสียသောယောဂဗျာတိအဆက်ရှိသောအကျိုးမဲ့ကဲ့သို့သီးခံနိုင်ခဲ့သည့်အဖြစ်ကြောင့်၎င်းဥပတကံတွေ့တာဆွက်ကနှိမ့်ဆက်တတ်သောဥပမျိုးသားတည်းနော်နောက်တစ်ခုခန္ဓာတို့ အာဒါနတော်ခန္ဓာတို့ကဖြစ်ပြီးကပြည့်မြဲဓမ္မတာတိဖြစ်ပြီးကမပြတ်အောင်ဆောက်ရှောက်ခြင်းကမစွန့်နိုင်သည့်အဖြစ်ကြောင့်၎င်းနှင့်ဆောက်ရှောက်စေလိုသောအတ္တဆန္ဒဖြင့်ခန္ဓာတို့ကို စိကပါတော်လီမရမနမရနိုင်ဘေးကင်းခြင်းရှိသည့်အဖြစ်ကြောင့်၎င်းမရနိုင်သောဘေးကင်းခြင်းရှိသည့်အဖြစ်ကြောင့်၎င်း မရနိုင်တဲ့ဘေးကင်းခြင်းနော်ဟိုဘေးကင်းခြင်းကိုရတယ်လို့မဆိုလို့မရနိုင်တဲ့ဘေးကင်းခြင်းရှိသည့်အဖြစ်ကြောင့်လည်းကောဘေးကင်းမှုကိုမရအနိုင်သောကြောင့်လည်းကောအတ္တနာစောင့်ရှောက်မဲ့လင်းဘေးအသင်ပင်တာဒီဘေးဒုက္ခအမျိုးမျိုးမရအောင်စောင့်ရှောက်လို့ဘယ်လိုမှမရနိုင်နော်နောက်တစ်ခုအလေနတော်ဆင်းရဲဒုက္ခမှကြောက်သည်ဖြစ်၍ခိုမီကပ်ရလိုသောအာသာဆန္ဒဖြင့်ခန္ဓာတို့ကိုခိုကပ်ရခိုမီခြင်းကမထိုက်တန်သည့်အဖြစ်ကြောင့်၎င်း ဆင်းရဲဒုက္ခမှကြောက်သည်ဖြစ်၍ခုမီကပ်ရလိုသောအတ္တဆန္ဒဖြင့်ခန္ဓာကိုယ်ကိုခန္ဓာတို့ကိုကပ်ရမိကိုကြကုန်သောသူတို့ဤလေဆင်းရဲဒုက္ခကိုပြောက်ွယ်နှင်းမြုပ်စေခြင်းဟူသောပောဟရာကိစ္စကိုမပြုတ်တတ်သည်မပြုတ်တတ်သည်အဖြစ်ကြောင့်၎င်းအလေနံကွယ်ရမဲလျင်ဘိအသင်ပင်သာတည်းနော်နောက်တစ်ခုအတရဏ ဇာတိတရာဖြာတိမရဏဇာသောဘေဒုက္ခကိုကြောက်၍မိကိုကရကုံသောသူတို့၏ဇာတိတရာဖြာတိမရဏဇာသောဘေဒုက္ခကိုညှင်းဆဲဖြောက်ဖယ်တတ်သောသဘော၏မရှိခြင်းကြောင့်အတရဏံကိုဝေယမဲ့လင်းဘေးအသင်ပင်သာတိနော်ခန္ဓာကိုယ်ကိုတော့အကုနေလို့ကတော့ဘယ်လိုမှဒီဒုက္ခတွေကမလွတ်နိုင်ဘူးနော်နောက်ဝဒကတော်မိဒ္ဓမုခတပတောဝိယဝိတာတဂာတိဒါယဝဒကတော်မိတ်ဆွေမျက်နှာကဲ့သို့ပြုံးချိုသောမျက်နှာရှိသောယံသူကဲ့သို့ အကြောင်းဝင်သောသူကိုတတ်တတ်သောကြောင့်ဝဒံဝဒကံသမုဒိသစ္စာလျော်စွာပြည့်ညတ်ခေါ်အပ်သည့်လူနာပြမတ attva ကို သုံးပြခဏပင်သောကြောင့်ကာလမရှိတန်တန်စီ၍နာယီမလအတွင်တတ်သည့်လူသမြေယောတာတိဆိုလိုတာကခဏမစဲတသေးသေးနဲ့သူကယုံနာနေကဖြစ်ပြီးပြက်နေတယ်ပြက်နေတော့ဒါလည်းတတ်နေတာပဲ ဒါကသမုဒိသစ္စာနဲ့အဲပရမတ္ထသစ္စာနဲ့သမုဒိသစ္စာနဲ့ကလည်းနောက်ဆုံးသုတိရောက်တော့သေသွားပြီသေတော့လေသူကလည်းဒီခန္ဓာရှိလို့သေတယ်ခန္ဓာသာမရှိရင်ဘယ်လိုမှမသိနိုင်ဘူးဒါကြောင့်သူတို့ကလူသားသမားတွေဆိုပြီးဘုရားကအတိအကျဟောထားတယ်နော်နောက်တစ်ခုအကမူလာတော့ အကမူလတို့ကြမ်းကြုတ်ယုံရင်သောမကောင်းမှုအကုသိုလ်၏အကြောင်းရင်းဤအဖြစ်ကြောင့်အကမူလကျိုးမဲ့ခပင်ဆင်းရဲခြင်းအရင်အဖြစ်သာတည်းတဲ့နော်မကောင်းမှုအကုသိုလ်တွေကဒီခန္ဓာအိမ်ကိုမှီပြီးတော့တာဖြစ်ကြတာအကြိမ်သာဒီခန္ဓာအိမ်မရှိခင်ဒီအကုသိုလ်တရားတွေဖြစ်ပါမလားမဖြစ်တော့ဘူးဒါကြောင့်အကုသိုလ်တရားတွေဖြစ်ဖို့ဆိုတာကဒီခန္ဓာအိမ်ကအဓိကဖြစ်နေတယ်နော်နောက်တစ်ခုအာဒီနဝတောခန္ဓာ၅ပါးတို့၏အနိစ္စသာသောအခြင်းအဖြစ်ဖြစ်ခြင်းသည် ဘဝပုဒိဘဝဖြစ်ခြင်းမိထို့သောအနိစ္စသာသောအကျင့်အဖြစ်ဖြစ်ခြင်းသည်ပင်ခန္ဓာတို့၏အဖြစ်အာရိနဝါလိမိယဟန်တို့ဥပါဒနဲ့ခန္ဓာ၅ပါးတို့သည်အနိစ္စဒုက္ခဝိပရိနာမတစ်ပါးတို့ဖြစ်ကြ၏ယဟန်တို့ယင်အနိစ္စဒုက္ခဝိပရိနာမဓမ္မသဘောတရားသည်ပင်ဥပါဒနဲ့ခန္ဓာ၅ပါးတို့၌အပြစ်အာရိနဝတိဤသို့ဘုရားရှင်သည်ဟောကြားတော်မူသောကြောင့်ဖြစ်ထို့ကြောင့်ခန္ဓာ၅ပါးတို့၏အနိစ္စသာသောအခြင်းအဖြစ်ဖြစ်ခြင်းဟူသောဘဝပိုတိဝိဒုက္ခ၏ အဖြစ်ကြောင့်၎င်းခန္ဓာ၅ပါးဒုက္ခသစ္စာတရား၏အနိစ္စဒုက္ခဝိပရိနာမဓမ္မဟူသောအပြစ်ရှိသည့်အဖြစ်ကြောင့်၎င်းအာဒီနောသောဝညစ်ကျုအပြစ်စုသာတည်းအာဒီနောကသူတို့ရဲ့အပြစ်တွေပဲနော်ဒီနေ့ကအလွန်အထီးကျန်သည့်ဖြစ်၍ဆင်းရဲရည်ရှာပင်မလှစွာဖြစ်တတ်သောကြောင့်အထီးကျန်သူစဉ်ရဲ့အာဒီနောကမြည်ပေသည်ခန္ဒီ၅ပါးတို့သည်အာဒီနောအမိရသောခိုကိုရမယ်အထီးကျန်သူစဉ်ရဲ့နှင့်တူသောကြောင့်အာဒီနောခိုကိုရမယ်အထီးကျန်သူစဉ်ရဲ့သာတည်း ဥပပြီးနောက်ပင်ကာလသို့ရောက်ကမပြက်ရန်ခိုးခိုးရမရှိဟုလိုသည်မပြက်ပါစေနဲ့လို့သွားပြီးမိခိုးလို့ရမလားမရနိုင်ဘူးနော်သာသဝတော်နောက်တစ်ခုယုံနံတို့၏အကြောင်းရင်းဖြစ်သောဝိဇာရဏဥပါဒံဟူသောကိလေသာဝတရားတို့ကအာသဝတရားတို့ဖြင့်ဒီခန္ဓာငါးပါးယုံနာတရားတို့ကအာရမဏပစ္စယတတ္တိသသောပစ္စယတတ္တိတို့ဖြင့်ကျေစုပြုပေးသည့်အတွက်ယင်းအာသောတရားတို့သည်ဖြစ်ပေါ်လာကြရကုန်၏ ဤသို့လျှင်ခန္ဓာ၅ပါးယုံနာတရားတို့သည် အာသောတရားတို့၏အနိကဆုံးသောအကြောင်းပရထံဖြစ်သောကြောင့်သာသောအာသောတရား၄ပါးတို့၏အစည်းဘောတော်ဒီဆိုလိုတာကခန္ဓာမရှိခင်ရင်ဒီဝိဇ္ဇာတနာဥပါဒဏ်ဖြစ်အောင်မလားမဖြစ်တော့နော်ခန္ဓာရှိနေလို့ဒီဝိဇ္ဇာတနာဥပါဒဏ်ကဖြစ်တယ်အဲဒါကြောင့်သူတို့ကခန္ဓာဒီအဝိဇ္ဇာတနာဥပါဒဏ်ဆိုတဲ့အာသောတရားတွေဖြစ်ဖို့ရအတွက်အနိကဆုံးအကြောင်းဖြစ်နေတယ်နောက်တစ်ခုမာရမိတ္တတော် ဒီဝဗုဒ္ဓမှာကိလေသာမှာခန္ဓာမှာမိစုမှာအဘိဓဂရမှာမင်္ဂပါရှိထိုတွင်ကိလေသာမှာနှင့်မိစုမှာနှစ်ပါးကိုအထက်ကရာကတည့်ရယူ၍ဖွင့်ဆိုထားတော်မူမဟာဒီကဆရာတော်ကမင်္ဂပါလုံးကိုပင်ထိုက်တယ်လို့ရတဲ့ကြောင်းကိုရှင်းလင်းဖွင့်ဆိုထား၏ခန္ဓာတို့သည်တည်ခြင်းမရဏဟုသောမိစုမှာမိစုမှာဤတရားလေးဖြစ်ကြ၏ခန္ဓာမရှိကမသိနိုင်နော်ဒါတခုဝိဇာရဏဥပါဒဟူသောကိရိတာမန်စစ်တိတို့၏ဆွဲမိ၍ဖြစ်ရအကြောင်းတရားကြီးပွားတိုးတက်ရအကြောင်းတရားလေးဖြစ်ကြ၏ ခန္ဓာတို့သည်ပင်ခန္ဓာတို့၏အကြောင်းတရား၏အဖြစ်ဖြင့်ခန္ဓာတို့ကိုကြည်ပေါ်တိုးတက်စေတတ်သောကြောင့်ခန္ဓာတို့သည်ပင်ခန္ဓာတို့၏စပ္ပဝပ္ပအမိတာလိဖြစ်ကုန်၏ဆိုလိုတာကအတိတ်ကခန္ဓာကိုအမိပြုပြီးတော့ဝိဇ္ဇာတနာဥပါဒသင်္ခါရကံတွေကထူထောင်လို့ရတာအကိအတိတ်မှသာခန္ဓာမရှိခင်အတိတ်ခန္ဓာကိုမှီပြီးဝိဇ္ဇာတနာဥပါဒသင်္ခါရကံတွေထူထောင်လို့ရမလားမရဘူးကိုပြစ္ဆုတ်ဘံမှာလည်းအလားတူပဲကိုဒကမကြီးတွေဒီမှာခန္ဓာ၅ပါးရှိလို့ဒီလာလို့ရတာဒါတော့ဒီမှာဘာလို့လဲ အဝိဇ္ဇာရဏဥပါဒသင်္ခါရကံတွေကိုပြန်ထူထောင်ခြင်းလဲထူထောင်မယ်တော့မဟုတ်စင်ကြယ်နေတဲ့သင်္ခါရကံတက်တဲ့ထူထောင်တာလည်းရှိခြင်းရှိမယ်စင်ကြယ်တယ်ဆိုတာကတော့တန်ត្រာဝုတ်ကိုမမျှော်တော့ဘူးတန်ត្រာဝုတ်မှာဆုံးရဖြစ်တဲ့နိဗ္ဗာန်လိုချင်တဲ့စိတ်တက်တက်တဲ့ပဲနော်အဲ့ဒီစိတ်တက်တဲ့ဒီကုသိုလ်တွေကိုစီးပူးတာလည်းဒီခန္ဓာရှိလို့သာစီးပူးလို့ရတယ်အကုသိုလ်တွေဖြစ်တာလည်းဒီခန္ဓာရှိလို့သာဒီဘဝမှာဖြစ်နေတာအကဲဒီခန္ဓာသာမရှိခင်ဒီအကုသိုလ်တွေလည်းဖြစ်ခွင့်မရဘူးဒီကုသိုလ်တွေလည်းဖြစ်ခွင့်မရနိုင်ဘူးနော်ဒီသဘောဆိုလိုတာပဲ နောက်တစ်ခုထို့ကြောင့်ခန္ဓာတို့သည်ပင်ခန္ဓာတို့၏စွမ်းမှုရဲ့ဖြစ်ရာအကြောင်းတရားကြီးပွားတိုးတက်ရန်အကြောင်းတရားလေးဖြစ်ကြ၏ပစ္စုပန်ခန္ဓာ၅ပါးကိုအကြောင်းပြုပြီးတော့ပစ္စုပန်ခန္ဓာ၅ပါးကိုအစွဲပြုပြီးတော့ဝိဇ္ဇာရဏဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေမိမိတို့ကစုဆောင်းနေထူထောင်နေဒီဝိဇ္ဇာရဏဥပါဒသင်္ခါရကံတွေကြောင့်နောက်ထပ်ခန္ဓာ၅ပါးထပ်ဖြစ်ပြန်တယ်တော့အတိတ်ခန္ဓာကိုအကြောင်းပြုပြီးအနာဂတ်ခန္ဓာထပ်ဖြစ်တဲ့ပစ္စုပန်ခန္ဓာကိုအကြောင်းပြုပြီးတော့လည်း အနာဂတ်ခန္ဓာတွေထပ်ဖြစ်တယ်ဒါခန္ဓာကပဲအကြောင်းခန္ဓာကပဲအကျိုးဖြစ်နေနော်ဘဝတင်ကိုပြုပြင်စဉ်ဒါတော့ကုသိုလ်သင်္ခါရအကုသိုလ်သင်္ခါရဟူသောအဘိသင်္ခါရမှန်တို့ကထိုခန္ဓာတို့၌ပင်အတွင်းဝင်ကုန်၏ကုသိုလ်တရားတွေလည်းထူထောင်တယ်အကုသိုလ်တရားတွေလည်းထူထောင်တော့ဒီကုသိုလ်သင်္ခါရတရားဆိုတာလည်းနာခန္ဓာတွေပဲအကုသိုလ်သင်္ခါရတရားဆိုတာလည်းနာခန္ဓာတွေပဲနော်ဒီခန္ဓာထဲမှာပဲအကျုံးဝင်နေတယ် အဘိသင်္ခါရတရားတို့ကြောင့်ခန္ဓာတို့ဖြစ်လာကြရခန္ဓာတို့ကိုအစွဲပြုရလေအဘိသင်္ခါရတရားတို့ဖြစ်ကြရခန္ဓာကိုအဘိသင်္ခါရတရားဆိုတဲ့ကုသိုလ်အကုသိုလ်သင်္ခါရတရားတွေကြောင့်ဒီမှာခန္ဓာ၅ပါးဖြစ်တယ်။ဒီခန္ဓာ၅ပါးကိုအစွဲပြုပြီးတော့လည်းတခါကုသိုလ်သင်္ခါရအကုသိုလ်သင်္ခါရတွေကထပ်ပြီးဖြစ်ပြန်တယ်နော်။အဘိသင်္ခါရတရားတို့ဟူဒီမာလီကုသိုလ်သင်္ခါရအကုသိုလ်သင်္ခါရအမိယသည့်နံခန္ဓာတို့သာဒီဒီဝဗုဒ္ဓမန်ဤမူကဧတမမမမေတံ ဤတရားအပေါင်းသည်ငါ၏ဥစ္စာတိဤသို့မှတ်ထင်သောအတိမာန၏အစွမ်းဖြင့်အမိတိုင်အဖြစ်ကိုသိရှိပါလေတဲ့ငါဟာပဲငါသားပဲငါသမီးပဲငါဖိုးကြီးပဲငါဖွားကြီးပဲစသည်ဖြင့်ဒီလိုမန်ထောင်တဲ့သဘောလေးနော်အဲ့မန်ရဲ့ဒီရပဲနော်အဲ့ဒါကြောင့်သူကခန္ဓာ၅ပါးတို့သည်ထိုက်သည့်အလောစာအာမိတိုင်အဖြစ်ကိုဆိုတဲ့ဆိုတဲ့ထို့ကြောင့်ခန္ဓာ၅ပါးတို့သည်တယောဗုဒ္ဓမှာကိရိတာမှာခန္ဓာမှာမေစုမှာ အဘိသင်္ကာရမန္တိဟုသောမင်္ဂဘာတို့၏စာဘဝဘသုံးသနင်းနေရာဖြစ်ခြင်းကြောင့်မာရမိတံကိရိတာမမိစုမန်တို့၏မင်္ဂဘာတို့၏စာဘဝဘသုံးသနင်းနေရာသာတည်းနော်ဇာတိစရာဗျာတိဒါကအလုံးသိတယ်နော်ဖြစ်ခြင်းတိုင်းဖြစ်တတ်တဲ့သဘောလည်းရှိတယ်ဆွေယုလျောပါခြင်းသဘောလည်းရှိတယ်ဖြာနာခြင်းသဘောလည်းရှိတယ်နော်မရဏကတော့ဟိုအနိစ္စတဲ့မှာပါတယ်သောကပရိဒေဝဥပယတ ဒီခန္ဓာရှိလို့သောကဆိုရင်ပူပခြင်းသဘောရှိရတယ်ဒီခန္ဓာရှိလို့ပရိဒေဝငွေကျွမိတမ်းရခြင်းသဘောရှိတယ်ဒီခန္ဓာရှိလို့ဥပယတတရှိတကြီးဆိုင်ငင်ပြင်းစွာပူပန်ရခြင်းသဘောရှိတယ်ဒီခန္ဓာတန်မရှိရင်ဒီဒုက္ခတွေရှိမလားမရှိတော့ဒါပဲတန်ကိလေသိကဓမ္မတခန္ဓာတို့သည်တဏတန်ကိလေသဒိဋ္ဌိတန်ကိလေသဒုစရိတတန်ကိလေသဟူသောတန်ကိလေသတရား၃ပါးနှင့်တကွစိတ်အစဉ်ကိုသို့မဟုတ်ကိဉ္ဝါယတ္တဝါတို့ကိုမြင်လွန်း မြင့်နှွမ်းစေတတ်သောကိလေသာတရားဆိုတို့အာယုံဓမ္မဖြစ်သောကြောင့်တန်ကိလေသိကဓမ္မတန်ကိလေသသဘာဝကတဏှတိတိရုပ်စိတတိဟုသောညင်နွမ်းခြင်း၃ပါးကိုဝါကိရိတာ၁၀ပါးတိဟုသောညင်နွမ်းခြင်းကိုပွားစည်းစေတတ်သောသဘောရှိ၏ဆိုလိုတာကတော့ဒီကိလေသာတွေဒုစရိုက်တရားတွေဖြစ်တာကဒီခန္ဓာရှိနေလို့ဖြစ်တာနော်ဒီခန္ဓာမရှိရင်ဒီကိလေသာတွေလည်းမဖြစ်နိုင်ဘူးဒီဒုစရိုက်တွေလည်းမလွန်ကျူးနိုင်ဘူးဒီသဘောတရားတွေကိုတဲ့နော် ကျေပြုံစွာလိလဘထုံတော်ခန္ဓာ၅ပါးနည်းဖြင့်ယုံနာတို့ကို၅ပုံပုံ၍တစ်ပါးတစ်ပါး၌သက်ဆိုင်ရာအတိဘက်ကိုမြင်အောင်ကြည့်၍ဒုက္ခဒုက္ခရောဂရောဂဤသို့စသည်ဖြင့်ရှုပါနော်နောက်တစ်ခုအနတ္တလက္ခဏာအနတ္တလက္ခဏာက၅ချက်နော်နံပါတ်၁က၃ညပဲနော်အဲဒီတော့နံပါတ်၂ကတော့မှအနတ္တတော့သာမီနိဝါတိကာရကဝေရကအဋ္ဌိဌာယကဝိရဟိတတာယ၃ညတော့သင်္ဆာအမိတာအမိတာ အတ္တမိကဘာဝတိဒါယအနတ္တတော်ခန္ဓာအင်းကိုပိုင်ဆိုင်သောသာမိအတ္တခန္ဓာအိမ်အသစ်လဲတော်လဲပြောင်းလဲခြင်းမရှိဘဝတဲ့အမြဲလိုက်ပါ၍နေထိုင်သောနိဝတိအတ္တပြုလုပ်ဖွယ်ရာလုပ်ငန်းကိစ္စရာဟူသည်များကို ပြုလုပ်တတ်သောကာရကအတ္တအာယုံကိုခံစားတတ်သော ဝေဒကအတ္တကိစ္စအဝဝလုပ်ငန်းရာဟူသည်များကိုစီရင်ဆုံးဖြတ်တတ်သောအဋ္ဌိဌာယကအတ္တ မိမိခန္ဓာ၅ပါးကိုယ်တိုင်ကလေးတာမီနိဝါဒိကာရကဝေဒကအတိတ်တယကစသောသဘောမရှိခြင်းကြောင့်အနတ္တတာမီနိဝါဒိကာရကဝေဒကအတိတ်တယကအတ္တမဟုတ်နောက်တစ်ခုခန္ဓာတိုင်းဒီတာမိအတ္တနိဝါဒိအတ္တကာရကအတ္တဝေဒကအတ္တအတိတ်တယကအတ္တမှစိတ်သုံးသောကြောင့်သုံးဉဏ်တာမီနိဝါဒိကာရကဝေဒကအတိတ်တယကအတ္တမှစိတ်သုံး၏နော်ဆိုလိုတာကအဲ့ဒီသုံးညကိုနော် ဟိုတိတ်လက်မခံခြင်းတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ခန္ဓာ၅ပါးမှာတုံညသဘောကိုမြင်အောင်ကြည့်ဖို့ဘုန်းကြီးဟိုတနေ့ကဟောခဲ့တယ်အဲ့ဒီတုံညကဘုန်းကြီးဒီညရှင်းညလို့ဒါလေးပြောနေတာပါနော်တုံညက၃မျိုးလောက်ရှိပါတယ်၃မျိုးကခုဒီမှာပြောလို့တော့ကတုံညကသာသနာ့ဘအယူဆရှိတဲ့ပုဂ္ဂိုလ်တွေကခန္ဓာအင်ကိုပိုင်ကြီးပိုင်စိုးနေတဲ့အတ္တလေးရှိတယ်ဒါတို့လက်ခံတယ်နော် အဲ့ဒီအတ္တကဒီယုတ်ဒီနာနေထဲမှာလှမ်းကြည့်မတွေ့ဘူးအဲ့ဒီအတ္တမှာစိတ်သုံးနေတယ်အဲ့ဒီစိတ်သုံးနေတဲ့သုံးညသဘောကိုမြင်အောင်ကြည့်ရအောင်နိဝတိခန္ဓာအိမ်ထဲမှာအမြဲတမ်းလိုက်ပြီးနေထိုင်တယ်ဘဝတွေပြောင်းသွားပြီမဲ့လို့ဒီအတ္တလေးကမသိမပြောက်ဘူးဘဝတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုပြောင်းသွားတယ်ပြောင်းသွားပြီးအမြဲတမ်းလိုက်နေထိုင်နေတဲ့အတ္တမရှိဘူးမရှိတဲ့သဘောကိုညံ့နဲ့မြင်အောင်ကြည့်ပြီးတော့ဒါသုံးညလို့ရှုအောင်အဲ့ဒီအတ္တကယုတ်ဒီနံနေတဲ့မှာအဲ့ဒီလိုတဘဝနဲ့တဘဝပြောင်းတာကမရှိဘူးဆိုတာက ပရိစ္ဆာသမုပ္ပါကိုလက်တွေ့ရှုတဲ့ပုဂ္ဂိုလ်ကနားလဲတယ်ပရိစ္ဆာသမုပ္ပါကိုလက်တွေ့မရှုသေးတဲ့ပုဂ္ဂိုလ်ဟိုဘက်ကရှင်ခန္ဓာမထေလို့ပေါ့ဒီခန္ဓာငါးပါးကအနိစ္စဒုက္ခအနတ္တတော့မှန်နေပြီဒီအနတ္တတရားကထူထောင်တတ်တဲ့ကံကြီးရှိတယ်ဒီကံကြီးကဘလို့သွားအကျိုးပေးမလဲဆိုပြီးတော့သူကဒီလိုလိုက်ပြီးဝေဖန်နေတယ်ဝေဖန်တဲ့အတွက်ဒီအတ္တဆွဲကမပြောနိုင်တော့မဉ္ဇဏ်ဖုန်ညာဘယ်လိုမှမရနိုင်ဘူးသူကပရိစ္ဆသမုပ္ပါကိုလက်တွေ့ရှုနေတဲ့ပုဂ္ဂိုလ်ကဒီအတ္တလေးဟာဘဝတစ်ခုတစ်ခုနဲ့တစ်ခုမပြောဘူးခုနကပြောခဲ့တဲ့အတိတ်အကြောင်းတရားဆိုကြစို့နော် အတိတ်မှာဒီယောဂီကငှက်ကလေးတွေကိုသူလှုပ်ခဲ့တယ်ဘေးမဲ့လှူခဲ့တယ်ဒါမှဒါကမှန်တယ်ဒီသင်္ခါရကဟိုအတိတ်မှာဖြစ်ခဲ့တာပဲအဲ့ဒီသင်္ခါရတွေကဒီဘက်ဘက်လိုက်လာတာမဟုတ်ဘူးဘုန်းကြီးတို့ဒီချက်နဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ခန္ဓာကိုယ်ဟိုနားလည်လဲအောင်ဆိုတော့ဤတွေကတော့မီးနဲ့လည်းဥပမာပေးတယ်မီးတိုင်းနဲ့လည်းဥပမာပေးတယ်နောက်တစ်ခုကဒစိမ့်နဲ့လည်းဥပမာပေးထားတယ်ရှေ့တုန်းကဒစိမ့်တုန်းကမှင်ပပါတဲ့ဒစိမ့်တုန်းနေရှိပါတယ်နော် ဒီဒီစိတ်တုံးနဲ့ဒီမှာစက္ကုပေါ်မှာတအားရိုက်ချလိုက်ရင်ဒီစိတ်ရာစက္ကုမှာမထင်ဘူးလားဒီဒီစိတ်ကစက္ကုပေါ်ပြောင်းသွားလားဒါပေမဲ့ဒီဒီစိတ်နဲ့ကျင်းပြီးတော့ကဒီစက္ကုပေါ်မှာဒီဒီစိတ်ရာထင်မလားမထင်ဒါပဲနော်စက္ကုဒီဒီစိတ်တုံးကအကြောင်းတရားဒီစိတ်ရာကစက္ကုပေါ်မှာထင်နေတဲ့ဒီစိတ်ရာကအကျိုးတရားအဲ့ဒီခန္ဓာ၅ပါးနဲ့ဒီဒီစိတ်ရာနဲ့သွားတူတယ်အတိတ်ကထူထောင်ခဲ့တဲ့ဒီအဝိဇ္ဇာရဏဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေနဲ့ဒီဒီစိတ်တုံးနဲ့ဘာတူတယ်ခိုးမဲ့ဒီဘက်မပြောင်းဘူး ဟုတ်တယ်မလားနောက်တစ်ခုစီမိတိုင်းလေးဖျောင်းတိုင်းလေးမိထွန်းထားတယ်ဖျောင်းတိုင်းတိုင်းနဲ့သွားပြီးမိကူးတယ်ပထမဖျောင်းတိုင်းကမိကဒုတိယဖျောင်းတိုင်းပြောင်းသွားလားမပြောင်းဘူးပြောင်းရင်ပထမမိတိုင်းမှာမိမရှိဖြစ်ရမယ်ခုကမိရှိနေတယ်ပထမဖျောင်းတိုင်းမှာလည်းဒါမြင်ဒီဒုတိယပြောင်းတဲ့ကမိကပထမပြောင်းတဲ့ကပြောင်းလာတာမဟုတ်ခဲ့ဘူးဆိုရင်သူကပထမပြောင်းတဲ့မပါဘဲနဲ့သူ့ဤတက်တက်ဖြစ်သလား ပထမဘုရားနိုင်ရဲ့အကြောင်းလေးရှိတယ်အဲ့ဒီလိုသဘောပဲနော်ဒီကာမတတ္တိလေးကဒီလိုပဲအကျိုးပေးနေတာဒီကာမတတ္တိလေးအကျိုးပေးတယ်ဆိုတာကလည်းပါဇက်ကပြောလို့တော့နားလည်ဖို့သိခက်ခဲတော့လက်တွေ့ရှုခိုင်းရတာပဲလက်တွေ့ရှုခိုင်းလိုက်တဲ့အချိန်ခါကျတော့မှဒီဘဝတစ်ခုပြီးတစ်ခုပြောင်းနေတဲ့ဒီသာမိအတ္တနိဝတိအတ္တဆိုတဲ့အတ္တလေးမရှိတဲ့စိတ်သုံးနေတဲ့သုံးညအဲ့သုံးညကိုမြင်အောင်တစ်ခါတစ်ချက်ကြည့်ရမယ်နော်နောက်တစ်ခုကကာရက သာသနာ့ဘာအယူဆရှိတဲ့ပုဂ္ဂိုလ်တွေကပြုလုပ်ဖွယ်မှန်သမျှကို ပြုလုပ်နေတာကဒီအတ္တလေးကပြုလုပ်တာဟိုသွားလိုက်ဒီသွားလိုက်ဒီသွားတာလုပ်ငန်းတွေအမျိုးမျိုးလုပ်တယ်အတ္တကပြုလုပ်နေတာဆိုပြီးဒီလိုအယူဆရှိတယ်အဲ့ဒီလိုပြုလုပ်တဲ့အတ္တဆိုတာမရှိဘူးနော်ဘယ်လိုကပြုလုပ်လဲဒီခန္ဓာ၅ပါးကပြုလုပ်တာပဲဘယ်လိုကြောင့်လဲဟိုကခိုင်းတာဟုတ်တယ်မလားဟိုကဆိုတာနားလည်လားစိတ်ပဲစိတ်ပဲနော်စိတ်ကခိုင်းစေတဲ့ပုံစံအတိုင်းလိုက်ပြီးတော့ သူကအလုပ်တွေကလုပ်ကြတာဒီတော့ဒီအကြောင်းတရားနဲ့အကျိုးတရားကိုဆက်ဆက်ပြီးတရားရှုတတ်တဲ့ပုဂ္ဂိုလ်ကဒီသဘောကိုနားလည်ပါတယ်နော်အဲ့တော့ဒီပြုလုပ်ဖွယ်မှန်သမျှကိုပြုလုပ်နေတာကဒီယုံနာကပြုလုပ်တာဒီခန္ဓာ၅ပါးကအဲ့ဒီအတ္တကပြုလုပ်တာမဟုတ်ဘူးနော်နောက်တစ်ခုဝေဒကခံစားเสียရှိတာကိုခံစားနေတာကဒီလူကဒီခန္ဓာ၅ပါးကခံစားတာမဟုတ်ဘူးတဲ့သူတို့ကပြောတာကဒီ အတ္တလေးကခံစားတာဘုရားရှင်ရဲ့တရားတော်မှာကတော့ဝေဒနာစိတ္တိကပဲခံစားတာပဲသို့တော့ဒီဥစ္စာကအတ္တဆိုဆွဲနေတဲ့ပုဂ္ဂိုလ်တွေနားလည်လွှဲအောင်သာလျှင်ဝေဒနာကခံစားပါတယ်လို့ပြောတာတကယ်တော့ခံစားမှုတက်တက်ကလေးပဲခံစားနေတဲ့ပုဂ္ဂိုလ်တ attva လည်းမရှိဘူးခံစားတဲ့တရားလည်းမရှိဘူးခံစားမှုလည်းဖြစ်ပေါ်လာတာပဲအကြောင်းတိုက်ဆိုင်လို့ဒီခံစားမှုကဖြစ်ပေါ်လာတာဒါကြောင့်အတ္တကခံစားနေတာမဟုတ်ဘူး ဒီတော့အဲ့အတ္တမှစိတ်ခံစားတတ်တဲ့အတ္တမှလည်းစိတ်သုံးနေတဲ့သုံးညာသဘောကိုမြင်အောင်ကြည့်ရမယ်နောက်တစ်ခုကအဋ္ဌာယကစီမံခံခွဲနေတယ်ဟိုတော့လေဒီတော့လေလာခဲ့သွားတာဒီလိုစီမံခံခွဲတာအတ္တကစီမံခံခွဲတယ်ဆိုပြီးသူတို့ကယူဆတယ်အဲ့လိုစီမံခံခွဲတတ်တဲ့အတ္တမရှိဘူးဟိုတလောကပြောခဲ့ပြီးပြီစိတ်ကြောင့်စရိစရုပ်တွေဖြစ်တယ်စရိစရုပ်တွေကတကယ်လုံးပြန့်နှံ့သွားတဲ့အခါမှာဟိုသွားဒီသွားစသဖြင့်ဒီလိုသွားလာမှုတွေဖြစ်ပေါ်လာတာအဲ့တော့ဒီ အတ္တမဒီလိုစီမံခံခွဲတတ်တဲ့အတ္တမစေသုံးနေတဲ့သုံးညသဘောအဲ့ဒီသုံးညကိုမြင်အောင်ကြည့်ရမယ်နောက်ထပ်သုံးညတစ်လုံးဝိပဿနာအရှုမှအရှုခိုက်မှသုံးညသုံးလုံးပြောတာနော်မဖြစ်ခုနကပြောခဲ့ပြီးမဖြစ်ခင်ရှင်းဖို့ကလည်းသူတို့က0ပဲသုံးညပဲမရှိဘူးဖြစ်ပြီးနောက်လည်းသုံးညပဲမရှိဘူးတနည်းအားမှာသွားပြီးအလောင်းကုန်နေလို့ပုံထနေတာမရှိဘူး အဲ့ဒါကြောင့်သူကမဖြစ်ခင်ကမရှိခြင်းဖြစ်ပြီးနောက်မရှိခြင်းဆိုတဲ့မရှိခြင်းနှစ်ခုရဲ့အလဲကောင်းမှသာလင်ယာယီအခိုက်အတန့်အဖြစ်ဖြစ်တယ်မဖြစ်ခင်ကမရှိခြင်းဆိုတဲ့သုံးညဖြစ်ပြီးနောက်မရှိခြင်းဆိုတဲ့သုံးညဒီသုံးညနှစ်ခုကိုဝိပဿနာရှုတဲ့အခါမှာမြင်အောင်ကြည့်ရတယ်ဆိုလိုတာကဥပစုံနဲ့ပင်စုံကိုပိုင်းပိုင်းခြားခြားမြင်အောင်ကြည့်ရတယ်အဲ့ဒီသုံးညတစ်ခါတစ်ခု နောက်တစ်ခုဟိုတုန်းကပြောခဲ့ပြီးပြီအဝိဇ္ဇာတနာဥပါဒသင်္ခါရကံဆိုတဲ့အကြောင်းတရားတွေထင်ရှားဖြစ်တဲ့အတွက်အကျိုးခန္ဓာ၅ပါးကဖြစ်ပေါ်လာတယ် အဝိဇ္ဇာရဏဥပါဒံသင်္ခါရကံဒီကအကျွင့်အကြံမရှိကုံစင်အောင်နောက်ထပ်တစ်ဖန်ဘယ်တော့မှမဖြစ်တော့ချုပ်ချင်းဖြစ်ချုပ်ချင်းသွားတဲ့အတွက်ကြောင့်ခန္ဓာ၅ပါးတွေလည်းချုပ်ချင်းသွားတယ်ဘယ်ကမှချုပ်ချင်းမလဲနောက်တစ်ချိန်အရတ္တမေရမယ်အခါပေါ့အရတ္တမေရဲ့စွမ်းအားကြောင့်ဝိဇ္ဇာရဏဥပါဒံတွေကအကျွင့်အကြံမရှိကုံစင်အောင်ချုပ်သွားတယ်ချုပ်လိုက်တဲ့အတွက်သင်္ခါရကံဒီလည်းအကျိုးပေးဖို့ရစွမ်းအင်တွေကုန်ခန်းသွားတယ်ကုန်ခန်းသွားတဲ့အတွက်ဒီဝိဇ္ဇာရဏဥပါဒံသင်္ခါရကံဒီက အကျွင့်အကြံမရှိကုံစင်အောင်အရတ္တမေအခိုက်မှာခြုံငိမ့်သွားတဲ့အတွက်ဒီယနာမထေရပြိဋိဘာနာသုတိရောက်တဲ့အခါပြိဋိဘာနာသုတိမှာခန္ဓာ၅ပါးကနောက်ဆုံးပိတ်အကျွင့်ကြံမရှိကုံစင်အောင်ချုပ်သွားတယ်ပြိဋိဘာနာသုတိရဲ့နောက်ဖက်မှာဘာခန္ဓာ၅ပါးမှထပ်ပြီးမဖြစ်ဘူးအဲ့ဒီသုံးညအဲ့ဒီသုံးညကိုမြင်အောင်လှမ်းပြီးကြည့်ရမယ်အဲ့ဒါကကိုယ့်ရဲ့လွတ်မြောက်မှုနေရာပဲဒါကဝိပဿနာပိုင်းနောက်တစ်ခုသုံးညရှိသေးတယ်အဲ့ဒါကတော့နိဗ္ဗာန်ပဲနော် ဝိပဿနာဉာဏ်တွေကိုမိမိကရင့်ကျက်အောင်ကြိုးစားလိုက်တယ်အဲ့လိုကြိုးစားလိုက်တဲ့အချိန်ခါမှာရင့်ကျက်လာတဲ့ဝိပဿနာဉာဏ်တို့ရဲ့အဆုံးမှာအသင်္ကရတအငိတနိဗ္ဗာန်ကိုလှမ်းပြီးအာယုံယူနိုင်ပြီးမဉ္ဇဉ်ဘုံညာလည်းပေါ်လာပြီမဉ္ဇဉ်ဘုံညာတွေကအသင်္ကရတအငိတနိဗ္ဗာန်ကိုလှမ်းအာယုံယူလိုက်တဲ့ကအဲ့ဒီအငိတအသင်္ကရတအငိတနိဗ္ဗာန်မှာယုံနာဓမ္မသင်္ခါရတရားတွေကအလုံးခြုံငိမ့်နေတယ်သူကတုံညာသဘာဝပဲဘာမှစိတ်သုံးနေတယ်ယုံနာတွေအလုံးခြုံငိမ့်သွားတယ်ခြုံငိမ့်နေတဲ့ဒီသဘာဝကိုလှမ်းကြည့်တော့မြင်နေတယ် ဟုတ်တယ်မဟုတ်လားအဲ့ဒီသုံးညကိုလည်းမြင်အောင်ကြည့်ရမှာပဲဒါကြောင့်မြတ်စွာဘုရားကမောဂရာဇယသိကိုသုံးညာတော်လောကအဝေခေတုမောဂရာဇသထာတတော်အတ္တနုဒိဋ္ဌိဥဟိသအေဝံမစ္ဆုတရောတိယအေဝံလောကံအဝေခန္တမစ္ဆုရာဇာနပတ္တိမောဂရာဇယသိကနေပြီးတော့ဘယ်ပုံဘယ်ဘက်ဗဏိလအဖြစ်ရှုမြင်တတ်တဲ့ပုဂ္ဂိုလ်ကိုရှင်သေမင်းကမမြင်ပါတဲ့ဆိုပြီးတော့မေးတယ်အဲ့ဒီမေးခွန်းကိုဘုရားရှင်ကပြန်ဖြေတာနော် မောဃရဇတကရောမောဃရဇယတိအတ္တနုဒိဋ္ဌိအတ္တနောက်သောအစဉ်တစိုက်ပြေးသွားလျက်ရှိသောဒိဋ္ဌိတရားကိုဥဟေဇနမရူပပရိစေဒဉာဏ်ပစ္စယပရိကဉာဏ်တို့ဖြင့်နှုတ်ပဲ၍လောကံယုံတဓမ္မသင်္ခါရလောကကိုတုံညာတော်တုံညာသဘောအဖြစ်အဝေခေတုဉာဏ်ပညာဝိပဿနာဉာဏ်ပညာစက်ကိုဖြင့်စေစေငုံကိုကြည့်ရှုပါလေလောအင်းဤသို့အဝေခန္တံ ယုံနာဓမ္မသင်္ခါရလောကကိုပုံညမြင်အောင်ရှုမြင်လျက်ရှိသောသူကိုမိစုတော်30တဏိငံပိုင်ဆံဆိုနေရှင်သည်မြင်သည်နဘတတိနဘတတိဘယ်တော့မှမမြင်နိုင်ပေလောကကိုသုံညမြင်အောင်သာကြည့်ပါအဲ့သုံညမြင်အောင်ကြည့်နေတဲ့ပုဂ္ဂိုလ်ကိုရှင်သေမင်းကမမြင်ဘူး ဗုဒ္ဓတဏ္ဍာပိုင်ဆံစိုးနေနေတဲ့ဒီရှင်သေမင်းကိုသင်ကျော်လွှလွန်မြောက်ပါမယ်။အေဝံလောကအဝေခန္ဓာမိစုရသနာဖသတိအေဝံဤသောလောကယုံနာဓမ္မသင်္ခါရလောကကိုဒုညတော်ဒုညသဘောအဖြစ်အဝေခန္ဓာရှုဆင်ញင်းနေတဲ့ပုဂ္ဂိုလ်ကိုမိစုရသရှင်သေမင်းသည်နပတတိဘယ်တော့မှမမြင်နိုင်ပေ။ဒီလိုရှုမြင်နေတဲ့ပုဂ္ဂိုလ်ကိုရှင်သေမင်းကဘယ်တော့မှရှာလို့တွေ့မှာမဟုတ်တော့ဘူး။ဘာဖြစ်လို့လဲ။သူကဒုည ပြိဋိဘံစန္ဒနဲ့သူကသုံးညနယ်ထဲရောက်သွားမယ်ခန္ဓာငါးပါးလည်းမဖြစ်တော့ဘူးခန္ဓာငါးပါးလည်းမဖြစ်တဲ့အတွက်ဩမှုဆိုတာလည်းမရှိဘူးနာမှုဆိုတာလည်းမရှိဘူးသိမှုဆိုတာလည်းမရှိဘူးမရှိတော့ရှင်သေမင်းကသူ့ကိုလိုက်ရှာလို့တွေ့အောင်မလားမတွေ့တော့ဘူးဒါကြောင့်ဒီသုံးညတွေကိုမြင်အောင်ကြည့်ဖို့တော့လိုတယ်နော်အဲဒီတော့ယုတ်သဘောတက်တက်ရှိတယ်မှန်တယ်နန္တဘောတက်တက်ရှိတယ်မှန်တယ်ဒါပေမဲ့သူတို့ကလာမီဆိုတဲ့ပိုင်းဆိုင်တဲ့အတ္တ နိဝါတိဆိုတဲ့ခန္ဓာကိုယ်မှာအမြဲတမ်းလိုက်နေထိုင်တဲ့အတ္တပြုလုပ်ဖွယ်ရာဟူသမျှကိုပြုလုပ်တတ်တဲ့ကာရကအတ္တခံစားဖွယ်ဟူသမျှကိုခံစားတတ်တဲ့ဝေရကအတ္တစီမံခံခွဲနေတဲ့အဋိဌာယကအတ္တအဲ့ဒီအတ္တတွေမှာစိတ်သုံးနေတဲ့သဘောကိုပထမမြင်အောင်ကြည့်ရအောင်နော်နောက်တစ်ခုမဖြစ်ခင်ကမရှိခြင်းဖြစ်ပြီးတော့မရှိခြင်းဆိုတော့ရှင်းနောက်နှစ်ခုမှ၃ည0ဖြစ်နေတာကိုလည်းမြင်အောင်ကြည့်ရအောင်အဲ့ဒါမှသူကအနိစ္စဒုက္ခအတ္တလက္ခဏာ၃တန်တင်ပြီးရှုလို့ပိုင်ပိုင်နေနေရမယ် နောက်တစ်ခုကတော့အကြောင်းတရားတွေခြုံငိမ့်တဲ့အတွက်အကျိုးခန္ဓာ၅ပါးတွေဟာခြုံငိမ့်သွားတယ်နောက်ထပ်တစ်ဖန်ဘယ်တော့မှမဖြစ်တော့ဘူးအဲ့ဒီအဆင့်ကိုရောက်ဖို့ဆိုတာကဘာတွေလို့လဲလေးပါးသောမဲ့ညာလေးပါးသောဖုန်ညာတို့ဖြင့်အသင်္ကတတအငိမ့်တနိဗ္ဗာန်တရားတော်မြတ်ကြီးကိုအာယုံယူနိုင်ရမယ်အဲ့ဒီလိုအာယုံယူလိုက်တဲ့အခါဒီအငိမ့်တနိဗ္ဗာန်တရားတော်မြတ်ကြီးမှာလဲ0ပဲသူကယုံနာဓမ္မသင်္ခါရတရားတွေမှာခြုံငိမ့်ပြီးတော့တုံညာဖြစ်နေတယ်ဘာမှမရှိဘူး အဲနိဗ္ဗာန်ရှိတယ်နော်ဘုန်းကြီးဆိုလိုတာကနိဗ္ဗာန်မှာယုံနာတွေကစိတ်သုံးနေတဲ့အတွက်သုံးညသဘောဒီသုံးညတွေကိုမြင်အောင်ကြည့်ရမှာဖြစ်ပါတယ်နော်ကဲဇာနာကတော့သဘောပေါက်လိမ့်မယ်ဖတ်ကြည့်နော်သုံးညတော့ပရတော့သူစိမ့်မယ်သူတို့ကိုစီမံခန့်ခွဲလို့မရဘူးရိတ္တတော့ခန္ဓာက ခိုင်ကနေတဲ့ဒုဝဒုဗဒုက္ခဆိုတဲ့အတ္တတွေမှာစိတ်သုံးနေတဲ့ဒုက္ခအချင်းချင်းဖြစ်နေတယ်အဲဒီလိုအနိစ္စဒုက္ခအတ္တလက္ခဏာရေသုံးတန်တပြီးတောလေးဆယ်ရှုွက်ကိုစနစ်တကျဝိပဿနာရှုရပါတယ်နော်အဲဒီလိုရှုနိုင်တဲ့ပုံကိုယ်တွေနဖန်ညကြရင်တော့ဟောတော့ဟောပါလိမ့်မယ်ဒါပေမဲ့တပတ်ခါညလည်းဒီဝိပဿနာကြောင့်သူတို့ဟောလိမ့်မယ်နော်နည်းနည်းလေးလှလည်းနာစေကြပါတယ်နည်းနည်းဘုဒ္ဓတဖြစ်အောင်ဘုန်းကြီးကကြိုပြီးတော့ဒီဝိပဿနာပြောလိုက်တာကနိဗ္ဗာန်သူတို့ဟောကြမဲ့ပုဂ္ဂိုလ်ဒီဘက်ခါဟောမဲ့ပုဂ္ဂိုလ်တွေကတော့ဟိုနောက်ပိုင်းလည်းပါနေပါတယ် ရူပတတ္တကဝိပဿနာရှုနည်းအရူပတတ္တကဝိပဿနာရှုနည်းဆိုတာတွေရှိပါတယ်အဲ့ဒီအကြောင်းကတော့ခွန်ကြီးအဲ့ဒီသူတို့ဟောပြီးတဲ့နောက်မှဆက်ဟောပြပါမယ်နော်ကဲဒီညမေးချင်တာရှိရင်မေးကြပြီတော့ဘာတွေများမေးချင်လဲ မေးစရာများရှိပါသေးလားခင်ဗျာမမေးစရာပါများမေးစရာရှိပါလေ ဝေတာနဲ့ပတ်သက်ပြီးတော့ဖုံဖုံတပြေတော်တို့နေ့တိုင်းပြောပြောပြောနေကြားရလားမသိဘူးဖုံဖုံအမျှဝေတာနဲ့ပတ်သက်ပြီးတော့တပြေတော်တို့နေ့တိုင်းသတိထားဝေကြသတိထားဝေကြဟမ်အမျှဝေတာနဲ့ပတ်သက်ပြီးတော့နေ့တိုင်းကြည်ဝေကြကြည်ဝေကြကြည်ဝေကြပြောနေဆိုရင်ဖုံဖုံဒါမဲ့လည်းအုပ်စုလိုက်ဝေရတဲ့အတွက်ရွတ်တာရွတ်လိုက်တယ်မရွတ်ခင်ကိုယ့်ကိုယ်ကိုလိုချင်တဲ့ဟာကိုလိုချင်တဲ့ဟာအရင်စုတောင်းပြီးတော့မှ ရွတ်တဲ့သဘောနဲ့ပဲရွတ်ရင်ရောရပါပါဗျာအဲ့ဒါကတော့ကိုယ်စိတ်ကိုကြည့်ပါလေဟုတ်တယ်မလားကိုယ်စိတ်ကအဲ့ဒါဖြစ်ချင်တယ်ဆိုရင်တော့မပြောတတ်ဘူးအဲ38ပြမင်္ဂလာကိုမကွာကိုနဲ့မြဲစေတော့ဆိုတာကတော့မင်္ဂလာချင်းရံဖြစ်မှာဆိုလို့ဘုန်းကြီးကသတိပေးတာပါဘုန်းအဲ့ဒါကိုတပည့်တော်တို့ပြင်ခဲ့ပေးလို့မရအောင်လားဗျာဟမ်အဲ့ဒီစာပိုက်ကိုပြင်ခဲ့ပေးလို့မရအောင်လားဗျာအဲ့ဒါကသူတို့ ထေရဝါဒဓမ္မအသင်းကိုကလေးတောင်းဆိုပြီးတော့သူတို့ကြိုက်လို့ရွေးချယ်ထားတဲ့ဆုတောင်းဖြစ်နေတယ်သူတို့ကအမအတန်ခက်ကောင်းကောင်းနဲ့ဆိုနေတာဘုန်းကြီးတို့သွားဖြက်လိုက်အတန်ပြက်သွားပါ အဲ့ဒါကတော့တပည့်တော်သိချတော့မလေးလာဘူးပေါ့ဘူးတပည့်နဲ့ထုံလို့တော့ရတော့ပါတယ်သူအရတ်တဖို့တော့ဒီတော့တယ်တပည့်နဲ့နောက်ပိုင်းခမန်းကြည့်တဲ့ပေါ်လေးတပည့်တော်ဟိုမှတ်မိတယ်လို့ဆိုရင်တော့အင်္ဂုဏိမလသုတ်တံဟောပြီးတဲ့အပိုင်းမှာဒီတမာတိဒီအာယုန်တွေကတဖြည်းဖြည်းယော့တော့ပါတယ်ယော့တော့ပြီးတော့သူတမာတိထုံလို့ရတယ်လို့ဒီလိုယူဆပါတယ်နော်ဒါပေမဲ့သူကပရိသမီရဉာဏ်ကိုရရှိမဲ့သရောကောင်းကြီးဖြစ်တော့ ဒီဇန်သမာဓိတွေကသူတို့အတွက်လည်းတိတ်တော့မခက်ခဲလာဘူးဒီကျင်နာရှင်မြတ်တော်လေးတွေရှုွက်မှာအဲ့အနိစ္စတော့အနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးပါးနဲ့ဘလို့ရောရှက်ပြီးရှုရတာလဲရှင်အဲ့ဒါအဲ့ဒါကိုလှက်ထားပြီးတော့မှအဲ့တော်လေးတွေကိုရှုရတာလားဗျာသူကဆိုလိုတာကတော့အဲ့အနိစ္စကို အဓိပ္ပာယ်10မျိုးနဲ့ထပ်ဖွင့်တဲ့သဘောပါပဲနော်ဒီနည်းနည်းလေးဟိုရှုွက်ကလေးတွေကပုံပုံပြီးတော့နားနားလည်အောင်အသိဉာဏ်တန်ရှင်းအောင်အနိစ္စကိုအသိဉာဏ်တန်ရှင်းဖို့အတွက်ထပ်ပြီးဒီလိုခေါ်တာပါပဲဒီဥစ္စာကတော့တုတ်တန်တော်များများမှာမြတ်စွာဘုရားလည်းဟောတော့ထားပါတယ်သို့တော့နောက်ပိုင်းတုတ်တန်တခုတုတ်တန်နာမည်တော့မမှတ်မိတော့ဘူးအဲ့ဒီမှာကျတော့ဒေါ်လေးစင်မကဘူးဟိုဘက်ဘင်္ဂညံဘိမ့်မှာဘုရားထပ်ဟောထားတာရှိတယ် ဒေါ်40တောင်မကဘူးသို့တော်ဒီဥစ္စာဆိုလိုတာကတော့ဒီရှုွက်အလုံးဒီအနိစ္စလက္ခဏာ10ချက်ကအနိစ္စလက္ခဏာရဲ့အောက်မှာဒုက္ခလက္ခဏာ25ချက်ကလည်းဒုက္ခရဲ့အောက်မှာအနတ္တလက္ခဏာ5ချက်ကလည်းအနတ္တရဲ့အောက်မှာအနတ္တရဲ့အဓိပ္ပာယ်ကိုပုံမူပြီးပေါ်လွင်အောင်အဖက်ဖက်ကနေရှင်းပေးတာပဲဒုက္ခရဲ့အဓိပ္ပာယ်ကိုပေါ်လွင်တော့အဖက်ဖက်ကနေရှင်းပေးတဲ့သဘောပဲခုလိုခွဲခွဲပြီးအဓိပ္ပာယ်လေးတွေအမျိုးမျိုးနဲ့ဒုက္ခရဲ့သဘောပေါက်တယ်အနိစ္စရဲ့သဘောဒုက္ခရဲ့သဘောအနတ္တသဘောတွေပေါက်လိုက်ရင်အတိအနတ္တ ဉာဏ်အမြင်အနိစ္စဉာဏ်အမြင်ဒုက္ခဉာဏ်အမြင်တွေကပို့ပြီးတန်ရှင်းသွားတယ်အဲ့ဒီလိုတန်ရှင်းရဲ့အတွက်ပါပဲသို့တော့ထောက်လျှော့ရှုရမယ်လို့မဆိုလိုပါဘူးဒီတစ်ခါမှာတော့အတွေ့အကြုံတမန္တရာဉာဏ်ပိုင်းမှာဒီရှုဘက်ကိုဦးစားပေးပြီးအထက်ကရာကဖွင့်ထားပါတယ်ဟိုနောက်ပိုင်းမှာဘင်ကဉာဏ်ပိုင်းအထက်ပိုင်းပေါ့လေနော်အဲ့ဒီမှာအာဒီနောကညံပိုင်းညံကန်းလောက်မှလည်းအဲ့ဒီလိုထပ်ဖွင့်ထားတာရှိတယ်အဲ့ဒီမှာဖွင့်ထားတဲ့တောတွေကတော့အခုတောလေးစင်မကဘူး နည်းနည်းလေးပို့တယ်သို့တော့ဒီတောလေးဆိုမရှိဘဲနဲ့အနိစ္စဒုက္ခအနတ္တလက္ခဏာကြီးသုံးတာပဲရှိရင်ကိုမဖို့နေပါမရနိုင်ဘူးလားဆိုရနိုင်ပါတယ်တချို့တချို့ယောဂီတွေလေသဘောပေါက်ခဲ့ရတပြီးတော့နောက်တစ်ခုသိချင်တာရှင်ပြအဲ့ဟိုအာနာပါနဇန်နဲ့ကတိုင်းဇန်နဲ့ကဘယ်ဘယ်ဥစ္စာပို့ပြီးတော့အလင်းအောင်ပို့အားကောင်းပါလဲ ယောဂီတို့ခမင်းများကိုဘုန်းကြီးသုတိလပြုတာကတော့တိဇောကတိုင်းမှာအလင်းရောင်အကောင်နဲ့ဒါအထက်ကရမှာလည်းဖွင့်ထားတယ်။ဘိုးအကောင်နဲ့နောက်ဩဒဒကတိုင်းမှာလည်းအလင်းရောင်ဘိုးအကောင်နဲ့နော်အလောကကတိုင်းမှာလည်းအလင်းရောင်ဘိုးအကောင်နဲ့တချို့ယောဂီတခုနဲ့တူတော့မတူတချို့ယောဂီကအလောကကတိုင်းမှာ အလင်းဘိုးအကောင်နဲ့ဩဒဒကတိုင်းမှာလည်းအလင်းကောင်းတော့ကောင်းတယ်ဒါပေမဲ့အလောကကတိုင်းကပို့တယ်။ တချို့ယောဂီကြတော့တိဇောကသိင်္ဂပိုအားကောင်းတယ်အဲ့ဒါကအတိတ်ကအစည်းပူးထားတဲ့ပါရမီပေါ်မှာမူတည်ပါတယ်အတိတ်ကတချို့ကရှင်သာဂတမထေရတို့လိုတိဇောကသိင်္ဂကိုဦးစားပေးပြီးလေ့ကျင့်ခဲ့တဲ့ပုဂ္ဂိုလ်တွေကြတော့တိဇောကသိင်္ဂပိုပြီးအလင်းအောင်အားကောင်းနေတယ်ဝရဏကသိင်္ဂကိုတော့ဘုရားရှင်ကချီးမွမ်းထားပါတယ်ဟိုဘက်ကကောသလသံယုံမှာဒီတော့အဘိဗာရဏဇံကံမှာပေါ့နော် အယောင်ကတိုင်း၄မျိုးတည်းမှာဩရဒကတိုင်းကတော့အသာဆုံးအများဆုံးဆိုပြီးဘုရားကလည်းချီးမွမ်းထားတယ်။ယောဂီတော်ခမင်းပြောကိုဘုန်းကြီးသူတိလပြုတ်ကြည့်တဲ့အခါလဲဩရဒကတိုင်းကအနဘာနဲ့ကမ္မထန်တွေကိုပို့ပြီးတော့သမာဓိကငြိမ်သက်ပြီးဆုရှတယ်လင်းနေတယ်အယောင်လင်းလည်းပိုအကောင်းတယ်လို့ယောဂီတော်ခမင်းများကတော့ပြောပါတယ်။တူးနဲ့တူးတော့အတွေ့အကြုံချင်းလေးတွေနည်းနည်းကွာဟချက်တော့ရှိပါတယ်။သို့တော့တချို့ယောဂီတွေကြတော့အနဘာနဲ့ကပိုကောင်းနေပြန်တယ် ဘာဖြစ်လို့လဲသူတို့အာနာပါနကိုအတိတ်ကတော်တော်လေးစီးပူးခဲ့တဲ့အရှိန်ဝါရှိနေတယ်ဒါကြောင့်အတိတ်ကြောင့်ပါရမီလည်းအခြေခံပါတယ်နော် ချုပ်ချောင်လမ်းမကောက်ပဲရောက်ရပါလို့ထူထူပုံကဘေးဒုက္ခမှာလို့ရပါလို့ဒီခန္ဓာကိုဖြူကဖြူတဲ့ခွဲကဖြူ၍မက်ဖူညာနာရစေတော်အဲအဲ့ဒါကဟိုဘက်ကထေရဝါဒဓမ္မအသင်းနဲ့တကယ်ကြီးဆွေးနွေးပြီးတော့ဒါလက်ခံတဲ့လူရှိတယ်လို့လက်မခံတဲ့လူရှိတယ်ဖြစ်ချင်းဖြစ်နေဦးမှာဘာဖြစ်လို့လဲသူတို့ကမင်္ဂလာချင်းရံဖြစ်ချင်းနေ အရှင်ပြအော်ထင်ရှားရရကူရာကစပါလို့တပိတော့မှမသိဘူးဘယ်ဥစားဘယ်ပန်းကိုဘလို့သိမလဲဘယ်ဟာပို့ပြီးထင်ရှားအဲ့ဒီအပိုင်မရောက်ခင်မှာရုပ်တည်သိသိပြီးညာနဲ့ပိုင်းခြားယူပြီးဖြစ်ရမယ်ရှုတတ်ရမယ်နန္တရားတွေကိုရှုထပ်ပြီးဖြစ်ရမယ်ပရိစ္ဆေသမုပ္ပါကိုရှုထပ်ပြီးဖြစ်ရမယ်အခေကတိုင်းနေရှုခဲ့ဖွင့်လဲကတိုင်းနေရှုထပ်ပြီးဖြစ်ရမယ်အဲ့ဒီတော့အဲ့ဒီရုပ်တရားအဲ့ဒီနန္တရားအဲ့ဒီပရိစ္ဆေသမုပ္ပါအင်္ဂါရက်တွေတဲ့က ဘယ်တရားကိုရှုရင်ပို့ပြီးလွယ်ကူတယ်အဲ့ဒီလွယ်ကူတဲ့တရားကစပါဒါပြောတာအဲ့ဒီရုပ်လည်းမသိသေးဘူးနာမ်လည်းမသိသေးဘူးဘိုးကြီးလည်းမသိသေးဘူးအဖွားကြီးလည်းမသိသေးဘူးအဲ့လိုဆိုရင်တော့ဘယ်နှလုံးရှုမလဲဒီမှာဗျာတကယ်လို့လားဘာမှမသိဘူးဆိုရင်ဘယ်ဟာစရှုဘာမှမသိရင်အဲ့ဒီကဒါကိုစရှုဖို့မလိုဘူးသူကသိအောင်ကြိုးစားအောင်သိအောင်ကြိုးစားအောင်ဘာမှမသိသေးဘူးဆိုရင်တော့သိအောင်ကြိုးစားအောင် အာနာပါနာကနေစရှုတာတော့မှမဖြစ်ဘူးပေါ့အဲ့ဒါကတော့ဒကမကြီးရဲ့ဆန္ဒပဲဘုန်းကြီးကတော့ဘယ်ပုဂ္ဂိုလ်ကဘာနဲ့တော်တယ်လို့သိနိုင်တဲ့အသိဉာဏ်မရှိပါဘူးအသိဉာဏ်နဲ့မရှိတဲ့အခါကျတော့ဒါကတော့ဘုရားအရာပဲဘုန်းကြီးတို့ကတော့ယောဂီရောက်လာရင်ဘာရှုကျင်တယ်ဒါကတော့မေးပါတယ်မေးလိုက်တဲ့အခါမှာ तू အာနာပါနရှုကျင်တယ်ဆိုရင်တော့အရှုအဓာတ်ရှုကျင်တယ်ဆိုရင်လည်းရှုဒါကတော့သင်ပေးလိုက်တာပဲချို့တော့တော်တော်တချို့တွေက ကတိုင်းရှုကျင်တယ်ရှုကျင်တယ်ဆိုရင်လည်းရှုပါသင်ပေးလိုက်တာပဲသို့တော့မအောင်မြင်တာများတဲ့ကတိုင်းကတော့အာနာပါနကတော့လူများစုမှာတော်တော်ခမျက်မျက်အောင်မြင်တယ်သို့တော့လူတိုင်းလူတိုင်းအောင်မြင်တာကတော့ဓကမထံပဲဘာကြောင့်လဲဆိုတော့အတိတ်ကဓကမထံကိုရှုခဲ့ဘူးတဲ့ယောဂီကပုံများတယ်ပုံများတယ်ဆိုတော့ကရုပ်ကိုရှုရင်ဒီဓကမထံကမလွဲမချောင်သာရှုရတော့မယ်ဒါကြောင့်ယောဂီတော်ခမျက်မျက်ကရုပ် ရုပ်လောက်ကိုတော့ရှုဘူးတဲ့ယောဂီများတယ်တချို့လဲနံပိုင်းအထိရှုဘူးတယ်ဒီနေ့အထိဘုန်းကြီးသူသူတေသနာပြုကြည့်တာကတော့ပရိစ္ဆသမုပ္ပါရှုဘူးတဲ့ယောဂီတယောက်မှမတွေ့သေးဘူးအဲဒါအတိတ်ကယုံနာလောက်ကိုတော့ရှုဘူးတဲ့ပုဂ္ဂိုလ်ရှိတယ်ဇန်နေရှုခဲ့မှုတဲ့ပုဂ္ဂိုလ်ရှိတယ်တချို့လဲယုတ်သက်သက်လောက်ရှုခဲ့မှုတဲ့ပုဂ္ဂိုလ်ရှိတယ်တချို့လဲဒလီဘလောက်ပဲကလတ်တော်မမြင်ဘူးအဲလိုရှုခဲ့မှုတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ကျေးဇူး ပြီးတော့အာစာအုပ်ဖတ်ထားတဲ့ထဲရပဲရှင်ပြစာအုပ်လို့ထင်လိုက်တယ်တကယ်ကြီးတယောက်ကို ပြောလိုက်ပါတယ်ဗျာအနတ္တနဲ့ပတ်သက်လို့အနတ္တနဲ့ပတ်သက်လို့အာအတွင်းအစ္ဆဒတရံကတခုခုလိုချင်ပြီဆိုလို့ရှိရင်အပြင်ဗိဓာနဲ့အဲအပြင်ဗိဓာကလည်းပေးမှကိုကလည်းကံလေးလွတ်လိုက်တဲ့ဟာနဲ့ကြိုက်မှကြိုက်သွားလို့ရှိရင်အားလုံးပြည့်စုံမယ်ဆိုလို့ရှိရင်ဘယ်ဘယ်တကုရှင်ရမှာ မှာတားလို့မရဘူးကိုရကိုရရမှာပေါ့အဲ့ဒါတစ်ချက်ဒုတိယတစ်ချက်ကတကယ်လို့အတွင်းသတ္တနဲ့အပြင်သတ္တရဲ့ကိုလုတ်တဲ့ကံတွေကမပြည့်စုံဘူးဆိုလို့ရှိရင်ဘယ်တကူရှင်ကမှလာပေးပေးပေးလို့မရပါဘူးဆိုတာနောက်တကယ်လို့ကိုလုတ်လိုက်လို့အားလုံးကကံရောအတွင်းသတ္တရောအပြင်အသတ္တရောအဲ့ဒါတွေအကုန်လုံးကကိုက်ညီနေလို့ရှိရင်ရတော့ရသွားပြီဒါပေမဲ့အဲ့မှာပဲပြီးသွားပြီဆိုပြီးတော့အဲ့လိုမျိုးဖတ်လိုက်ရတယ်လို့ရှင်ဘုရားစာအုပ်ဓမ္မလိုမျိုးရေးထားတာမရှိဘူးတပါး မရှိပါဘူးဘုန်းကြီးဒီလိုတော့မပြောတကယ်ကြီးဘုန်းကြီးတရားခံလို့ဟိုအခုကတပည့်တော်တပည့်တော်ဟိုတန်တရားရှင်းခြင်းလို့မိတာပါဗျာအဲ့ဒါမှားနေတယ်တပည့်တော်မှာဘာမှမမသိတော့ဘုန်းကြီးဘယ်လိုပြောအဲ့ဒါလည်းဟုတ်တယ်ဆိုအခုရှင်ပြအနတ္တနဲ့ပတ်သက်လို့ရေးထားတာဖတ်တော့အများကြီးတပည့်တော်နားလည်ပါတယ်ဗျာသူကအင်းဆက်နဲ့ဆိုတာလည်းယုံနံပြောတာပဲဗိဒ္ဓဆိုတာလည်းယုံနံပြောတာပဲတကယ်ကြီးထဲမှာယုံနံကလည်းမပါဟုတ်တယ်မလား သူကဒီလိုပါကံကိုထူထောင်တဲ့အပိုင်းသတိထားရတာပဲကံကိုထူထောင်တဲ့အပိုင်းမှာကမိမိကဘာလိုချင်တဲ့ဥတီချက်တစ်ခုရှိဖို့လိုတယ်။စာမပေးတဲ့ဥပမာကတော့လေဒီစီးပေါ်ပင်လေခီးထွက်တယ်။ဘယ်သွားမယ်ဆိုတဲ့ဥတီချက်မရှိရင်တော့ဘယ်ရောက်မယ်ဆိုတော့လည်းမပြောနိုင်ဘူးအဲ့ဒီသဘောပဲ။ဒါကြောင့်ကံကြီးထူထောင်တဲ့အခါမှာဥတီချက်တစ်ခုထားပါ။နိဗ္ဗာန်မဲ့ဥတီချက်ရှိခဲ့ရင်တော့ဒီကံက နိဗ္ဗာန်ရောက်နိုင်တဲ့ဘဝကိုရောက်အောင်သူကကျေးဇူးပြုပေးနိုင်ပါတယ်နော်နမူနာလေးတစ်ခုပေါ့လေဘုန်းကြီးကသတိရလို့နော်လွန်ခဲ့တဲ့၄သင်ချေနဲ့ကဘာတသိန်းတက်ကဆိုကြဆိုနော်ဒီမင်္ဂလာဘုရားရှင်နဲ့တန်ဃာတော်တသိန်းကလည်းဆုံးခံကြွလာပြီအလုံးကြဘူးတဲ့သူမိတ္တရှင်သေးကလည်းသူ့အတွက်တာဝန်ယူထားတဲ့တာတမန်ကဖို့လို့မပြီးသေးတော့သူကအာရမှောက်ပြီးတော့သူခန္ဓာကိုယ်ပါ ကိုဘောကနေကြွဖို့ဆိုပြီးတော့ဒီပင်္ဂရဘုရားရှင်ကိုလျှောက်ထားတယ်ပြီးတော့ဘုရားဆုလည်းပန်းတယ်အဲ့ဒီဒီပင်္ဂရဘုရားရှင်မှာဆုပန်းတဲ့အချိန်ခါမှာဒီပင်္ဂရဘုရားရှင်ကလည်းဒီသူမေတ္တာရှင်ရဲ့တဲ့ဒီနောင်လေးလေးချင်းတဲ့ကပ္ပတသိကြတဲ့အခါဂေါရမအမည်ရှိတဲ့ဗုဒ္ဓဖြစ်လိမ့်မယ်စသဖြင့်ဒီလိုဗျာဒိတ်တွေပေးနေတယ်အဲ့ဒီဗျာဒိတ်ခံပွဲမှာပွဲချင်းပြိတ္တထဲမှာပါနေတဲ့မေဃဆိုတဲ့လူလင်လေးတူပါပါတယ် သူကသူမေတ္တာရှင်သစ်ကိုသိကြည်ညိုသွားတယ်ဘာဖြစ်လို့လဲဆိုတော့ထိုချိန်ကမှသူမေတ္တာရှင်သစ်ကမိဘနှစ်ပါးကွယ်လွန်တဲ့အခါဂရေ80မကကျွဲဝချမ်းသာတဲ့စီစဉ်ဥစ္စာတွေအကုန်လုံးစွန့်လိုက်တယ်စွန့်ပြီးတော့သူကတွတ်ထွက်တယ်တွတ်ထွက်ပြီးတော့တရားဘာဝနာတွေကိုလက်တွေ့ကျင့်လိုက်တာသူကစံပင်ကြီးနေရတယ်မြေရှုမိုးပြတ်နိုင်တယ်ဥပရိတံပတ္တိကိုလှမ်းကြည့်တဲ့လို့ရွှေစင်းလိုဝင်းပြီးတော့ဘုန်းကြီးတို့နဲ့တခြားစီပါဟုတ်တယ်မလားရွှေစင်းလိုဝင်းနေတယ်ဟုတ်တယ်မလား ရှေးစင်းလိုဝင်ပြီးတော့အမတန်တင့်တယ်တဲ့ဥပရိသမ္ပတ္တိယောက်ျားမြတ်တို့ရဲ့လက္ခဏာနဲ့လည်းပြည့်စုံနေတယ်။နောက်တစ်ချိန်မှာလည်းဂေါရမအမည်ရှိတဲ့ဘုရားဖြစ်လိမ့်မယ်ဆိုတော့သူကသိကြည်ညိုသွားတယ်ကြည်ညိုတော့သူကဘာစဉ်းစားလဲ။ဒီလိုသူတော်ကောင်းတူကိုငါနောက်တော်ဘက်ကလိုက်ပြီးတော့ဝကြီးဝင်ငယ်ပြုတ်ပြီးတော့ဝေယဝိဇ္ဇအကုသိုလ်တွေယူခဲ့ရမယ်ဆိုရင်ငါလည်းတနေ့တော့အချိန်ကြီးမဖြစ်နိုင်ဘူးလို့သူကဒီလိုတွက်ကိန်းချတယ်။အဲ့ဒီတွက်ကိန်းနဲ့ ရှင်သူမိတဲ့သူမိတဲ့ရှင်ရဲ့သိတော့ပြန်တဲ့အခါသူနောက်ကနေလိုက်သွားတယ်ခွင်တောင်းပြီးတော့လိုက်သွားတယ်သူမိတဲ့ရှင်သိကလည်းခေါ်တော့ပါတယ်ဒီတော့အဲ့သက်တမ်းကလူတို့သက်တမ်းအနှစ်တသိန်းတန်းဖြစ်ပါတယ်နော်အသက်တသိန်းလောက်ရှင်နေတဲ့ခေတ်အမတန်ကောင်းတဲ့ခေတ်အခါပဲအဲ့ဒီအချိန်ခါမှာသူမိတဲ့ရှင်သိကတော်တယ်မှာဆရာတော်ဘက်တွေအတူတူနေတော့ဒီသမထဘိုင်းလေးတွေလည်းအထက်လျောက်သင်ပေးမယ်လို့ယူဆရတယ်နော် သူကိုယ်တိုင်ကဒီပင်ကရဘုရားရှင်ထံတော်သို့ခဏခဏအစံပင်ကြီးနဲ့သွားသွားပြီးတော့တရားနာတယ်ဝိပဿနာဘာဝနာကမ္မထာနေသေချာလေ့လာပြီးသူလည်းအထုတ်တယ်ဘုရားအလုံးစုံရဲ့ဓမ္မတာကတော့သင်္ခါရုပ္ပကညာတိုင်အောင်ဝိပဿနာဘာဝနာကမ္မထာကစီးပြန်ရပါတယ်စီးပြန်ရတဲ့အခါကျတော့တပည့်ဖြစ်တဲ့ဒီမေကလူလင်ကိုလည်းဝိပဿနာနဲ့ပတ်သက်လို့ အနည်းအကျဉ်းလောက်တော့သင်ပေးပုံရတယ်နော်ဒါမျိုးစေ့လေးပဲဆိုလိုတာကနော်အဲဒီတော့ဒီသမထနဲ့ဝိပဿနာမျိုးစေ့လေးနည်းနည်းလောက်တော့ရှိတယ်အော်အော်မြင်မြင်တော့ဟုတ်ပုံမရအောင်မျိုးစေ့နည်းနည်းရှိတော့ဒီနေ့ပြဿနာကဘာပေါ်လာလဲဆိုတော့မုတ်ဆိုးတယောက်ကဒီသူမေတ္တာရှင်သေးတို့ဆရာတစ်ဘက်နေတဲ့နေရာကိုရောက်ရှိလာတယ်ရောက်ရှိလာတဲ့အချိန်ကကျတော့မုတ်ဆိုးကအဲဒီကပ္ပိယနဲ့ပေါင်းတော့တာပေါ့လေကပ္ပိယနဲ့ပေါင်းပြီးတော့ ကပ်ပြီးကိုနည်းနည်းတွတ်တွတ်တွတ်တွတ်တွတ်လှုပ်ပုံရပါတယ်အဲ့ဒါနဲ့မေကလူလင်ကသူ့မိသားရှင်လေးကိုတော်ရဲထားပြပြီးတော့အိမ်မုတ်ဆိုးနဲ့ပြန်ပြီးလူလူလောကပြန်လိုက်သွားပြန်တယ်တော်ရဲနေပြီးတော့ရွာကိုပြန်မြို့ရွာပြန်လိုက်သွားတယ်လိုက်သွားလိုက်တဲ့အချိန်ကကျတော့ကိုရကိုရရောက်တဲ့အခါမှာဒီမုတ်ဆိုးကပဲတိုက်တွန်းထားတဲ့အမေကိုသွားတတ်မိတာခက်ပုံအဓိကနော်အဲ့တော့ထိုခေတ်ထိုချိန်ခါမှာက ဒီမင်္ဂလာဘုရားရှင်ရဲ့လောကပွင့်ထွန်းနေတယ်ဒီမိခင်ဟာလည်းခမန်းကြီးအရာအရိယာတော်ကောင်ဖြစ်ခြင်းလည်းဖြစ်မယ်သို့တော့ထိုချစ်ခဲ့ထိုအချိန်ခါမှာငါဘတိလကခေါင်းပစိုးခဲ့တော့မြဲနေတဲ့တော်ကောင်တွေကအများကြီးပဲပြည့်နေတယ်ဒီလိုငါဘတိလချိုးတဲ့ပေါက်တဲ့ဆိုတဲ့ပုဂ္ဂိုလ်ဟာအမတန်ရှားတဲ့ခက်ဖြစ်တယ်အဲ့တော့သီလရှိနေတဲ့ဒီလိုမိခင်တူကိုတတ်လိုက်တာအပြစ်ကသိကြီးပါတယ်လူတို့တတ်တဲ့အနှစ်တသိန်းမှရှိတဲ့အမေပဲနော်အဲ့ဒီတတ်လိုက်တဲ့အကုသိုလ်ကံကြောင့်သေသိချမ်းမဲ့ငရဲရောက်သွားတယ် ငရဲမှာဘလောက်ကြာလဲဆိုတော့အထက်ခါကတော့လေးသိရှင်တဲ့ကဘာတသိမ့်ပဲကြာတယ်ဘလောက်ဝမ်းနေဖို့ကောင်းလဲကြည့်နော်ဒါပေမဲ့လို့ဘုန်းကြီးတို့ကဘာပြက်တဲ့အချိန်ခါမှာတော့သူကဆွန်ကြီးလုံးတွေတော့ပါကျင်ပါပါလိမ့်မယ်နော်သူမဟုတ်တခြားကဘာပြောင်းခံရတယ်လေတခြားမပြက်တဲ့ကဘာတွေမှာရှိတဲ့ငရဲမှာသွားခံရတာလည်းဖြစ်ချင်းဖြစ်မယ်ဒီတော့အထက်ကရကတော့လင်းနေခြင်းတဲ့ကဘာတသိန်းကလာဘလို့ငရဲမှာပဲရှိနေတယ်ဆိုပြီးဒီလောက်အထိဖော်ပြထားတယ် ဒီချိန်မှာတော့လေးလေးချင်းတဲ့ကဘာတသိန်းကာလအတွင်းဆိုကြပါစို့နော်ခုဒီကဘာလောက်မှာငရက်ကလွတ်လာပြီးတော့ပင်လယ်ထဲမှာငါးကြီးဖြစ်နေတယ်ငါးကအမတန်ကြီးပုံရပါတယ်ပင်လယ်ထဲမှာလည်းတော်တော်အသက်ရှင်နေပုံရတယ်ဒီနေ့တာဝတိကဂုံတယ်တွေကပင်လယ်ခီးသွားလိုက်တဲ့အချိန်ခါမှာလေတစ်စင်းနဲ့သွားကြတော့လေကရွက်လေနဲ့တူပါတယ်နော်အဲ့ဒီလိုသွားလိုက်တဲ့အချိန်ခါမှာ ဒီငါးကြီးကဒီလှေကိုအစာဆိုပြီးနောက်ကနေပါဇက်ဟာပြီးလိုက်တော့တာပဲလိုက်တော့လှေပေါ်မှာပါလာနေတဲ့တာဝတိကအမျိုးကောင်းသားအမျိုးကောင်းသမီးတွေကဘောရမဖျက်မြတ်စွာဘုရားကေတော်မူပါဖျက်ဘောရမမြတ်စွာဘုရားကေတော်မူပါဖျက်စသည်ဖြင့်ဒီလိုဝိုင်းဟောကြတယ်အဲအရေးအရေးကြုံမှဘုရားတာတာနော်အရေးမကြုံသေးရင်တော့ဘုရားသိမ့်မတာဘူးအဲဒီလိုကေတော်မူပါလို့ဝိုင်းအွန်လိုက်တော့ဂေါရမဆိုတဲ့အတန်ကိုသူသွားကြတော့ဟိုလက်သိချင်းတဲ့ကဘာတသိကဒီမင်္ဂလာဘုရားရှင်က နောင်ဒီသူမေရာရှင်တဲ့ကိုနောင်လေးသိချင်တဲ့ဂဘာတသိချင်ဂေါရမအမိရှိတဲ့ဘုရားဖြစ်လိမ့်မယ်ဆိုတဲ့ဒီစကားလေးသူတော့အမှတ်ရတယ်ဟောကံကကုသိုလ်ကံမြတ်ကသိတယ်လို့တော့မယူဆနဲ့သူကထူထောင်တားတဲ့ကံကသူကဒီလိုပဲပြန်ပြီးအထောက်အကူပြုပါတယ်အဲ့ဒီခါမှာသူဂေါရမဆိုတဲ့အတန်ကြောင့်အော်ငါဆရာတော်မှဂေါရမဘုရားဖြစ်နေပြီပေါ့ငါဒီဆရာအထံကိုငါရောက်ချင်တယ်ဆိုတဲ့စိတ်ဓာတ်ဒီတစ်ဖက်ဖက်ပေါ်လာတယ်နောက်ပြန်ဆုပ်လိုက်တဲ့ဒီအစာကိုမစားတော့ဘူး နောက်ပြန်ဆုတ်ပြီးမကြခင်မှာပဲသူ့ကံလေးကထောက်ပံ့လိုက်တဲ့အတွက်ငါးဘွားကကွယ်လွန်ပြီးတော့တာဝတိမှာအမျိုးကောင်းသားလေးလာဖြစ်ပါတယ်အမျိုးကောင်းသားလေးလာဖြစ်တဲ့အခါအချိန်တန်အရွယ်ရောက်တော့သာသနာဘောင်ဝင်ရောက်ပြီးရှင်ရန်ပြုတယ်ကြည်ပေါ့နော်သူများလည်းလူလောကမှာကရုံကြီးနဲ့မနေပါဘူးအဲ့ဒါဟိုသူသာသနာဘောင်ဝင်ရောက်ပြီးရှင်ရန်ပြုတယ်သာသနာဘောင်ဝင်ရောက်ရှင်ရန်ပြုပြီးတော့ယဟန်တဲ့ဘဝနဲ့မြတ်စွာဘုရားကိုသွားပြီးတော့ကြော့တယ် ခရော့တော်မြတ်စွာဘုရားတွေ့ကြည့်တယ်ဒီဓမ္မရုစီမင်းနဲ့ကလည်းမတွေ့ရတာကြာပြီနော်တဲ့ဘလို့ကြာသွားလဲလင်းလင်းချင်းတဲ့ကဘာတသိန်းကပြုခဲ့တဲ့ကောင်းမှုပဲဖြစ်ချင်းဖြစ်ပါစေသူကရင့်ကျက်လာပြီဆိုရင်အကျိုးပေးတော်မယ်ဆိုရင်လာအကျိုးပေးတာပဲအဲဒီမှာ သူခံစားခဲ့ရတဲ့ဒုက္ခတွေလည်းသူသဘောပေါက်တဲ့လောက်ပေါက်တဲ့အတွက်မြတ်စွာဘုရားဓမ္မတရားပေါ့တရားတောင်းပြီးတော့တရားဒီလက်တွေ့ကျင့်လိုက်တဲ့အခါအရဟတဖို့တည်တော့ပါတယ်ယဟန္တာဖြစ်သွားပါတယ်နော်ဒါကြောင့်အဲ့ဒီပါရမီမျိုးစေ့ကနည်းခြင်းလည်းနည်းပါစေများခြင်းလည်းများပါစေများရင်တော့မြင်မြန်ကျွတ်မှာပေါ့နည်းရင်တော့နည်းနည်းကျွတ်မဲ့သဘောတော့ရှိတယ်ဒါပြင်လည်းအဲ့ဒီမျိုးစေ့လေးကရင့်ကျက်လာပြီဆိုရင်အကျိုးပေးပါတယ်ဒါကြောင့်မိမိတို့ကမျိုးစေ့ချတဲ့အပိုင်းမှာမှန်မှန်ကန်ကန်မျိုးစေ့ချတတ်ဖို့တော့လိုတယ် မမယွင်းချတဲ့မျိုးစိကတော့အကျိုးမပေးနိုင်ပါဘူးเนาะအဲဒီတော့တနည်းပြောရင်တော့ဒီဥစ္စာကမင်္ဂလာတရားနဲ့ပြောမယ်ဆိုရင်တော့အသေဝနာစဘာလနာဆိုတဲ့အတိုင်းเนาะလူမိုက်တွေနဲ့သွားပြီးပေါင်းမိတာပဲလူလိမ္မာပညာရှိနဲ့ပေါင်းမိတဲ့ကံလေးကအရတ္တဘုကိုကျေစုပြုပြီးနဲ့လူမိုက်နဲ့ပေါင်းမိတဲ့ကံကဘယ်ရောက်သွားလဲငရေရောက်သွားတတ်တယ်ဒါကြောင့်ဒကာကြီးတွေလူလိမ္မာပညာရှိနဲ့လူမိုက်ကိုခွဲခြားပြီးပေါင်းသင်းတတ်ဖို့တော့ လွတ်လိမ့်မယ်ထင်တယ်နော်ကဲဘာမေးမလဲဆိုအဲတပီတော့မေးချင်တာမိဘနဲ့ပတ်သက်လို့ပါဗျာကျွန်တော်ကခုနမိဘဟိုအမေကိုတတ်မိတဲ့ကံပေါ့နော်အဲ့တော့တပီတော့ကတပီတော့ဟိုတပီတော့ဖြစ်တပီတော့ဖြစ်တာကကာယကံဒီဘဝမှာပေါ့နော်ကာယကံတော့မပြမမိခဲ့ဘူးအဲ့တော့ဝစီကံမနောကံနဲ့တော့မိဘကိုပြမခဲ့ဘူးလေပေါ့နော် အဲ့တော့အဲ့ဒီခါမှာတရားအထုတ်တဲ့ခါမှာအဲ့ဒါမျိုးတွေပြန်ပြန်လာလာပေါ်တတ်တာပေါ့နော်အဲ့တော့အဲ့ဒါကိုပရိကံလုပ်ပြီးတော့လည်းအမြဲတမ်းရှိခိုးပါတယ်ော်မိဘကိုလည်းတခြားရှ िख ူးပြီးတော့ဟိုအပြစ်တွေလုပ်ဖို့လည်းလုပ်ခဲ့ပါတယ်ဗျာအဲ့ဒါကဒီကာယကံတော့မဟုတ်ဝစီကံမနောကံပေါ့နော်အဲ့ဒါကိုဟိုပပျောက်အောင်နော်ဒီတရားအထုတ်တာမှလည်းအနောက်ရှစ်မဖြစ်အောင် ဒီတဲ့ကောင်းတဲ့နီလန်းပါရှိပါသလဲဗျာဟိုဒီဒီကိမိဘအသက်ရှိသေးလားအော်အဖေတော့ကွယ်လွန်သွားပါပြီအမေတော့ရှိပါတယ်ဗျာတခုကြည့်တော့ကသွားနိုင်ရင်လည်းသွားပြီးကြောတော့ကောင်းတယ်နော်တိကျတိကျအပြစ်ကိုတိကျတာကြောပြီးပါပြီဗျာဟုတ်ကဲ့ဒုက္ခံဖြစ်ပုံဘာမှဖြစ်ပုံဘာမှမဖြစ်ဘူးဆိုတာကတရားကိုအနှောက်အယှက်မပေးပါဘူးတော်တော်ကံကတော့ထထုံပြီးပြီထထုံပြီးရဲ့ကံကတော့ဒီနေ့ရင့်ကျက်လာရင်တော့သူကဘဝတစ်ခုခုမှာသွားတော့အကျိုးပေးမှာပဲ ဒါပေမဲ့ဒီကံကိုတော့ဘုန်းကြီးတို့ကတားလို့မရဘူးသို့တော့တားရတာကခုနကတကယ်ကြီးအကယ်သတ္တဗံဖြစ်ခဲ့မယ်ဆိုရင်ပေါ့နော်သတ္တဗံဖြစ်ခဲ့ရင်တော့ဒီကံကအကျိုးပေးခဲ့ရင်သန္တရာခီတလျှောက်မှာကောင်းတဲ့ဘုံဘဝမှာနည်းနည်းပါးပါးတော့လက်အကျိုးပေးမယ်သို့တော့ဟိုဘက်ငရဲတို့အပယ်လေးပုံရောက်အောင်တော့အကျိုးမပေးနိုင်တော့ဘူးနောက်ရှင်မမောဂလန်ဒီပုံစံမှာရှင်မမောဂလန်က မိဘမျက်မမြင်မိဘနှစ်ပါးပြုစုလုံကျွေးနေတာပဲဒါပေမဲ့ဒီနေ့မှာတော့သူကာယကံမြောက်တော့ဖြစ်သွားပါလေဒီနေ့မှာတော့ခုနကအိရှင်မကဒီကဓမ္မကြီးတွေရှေ့ပြောမှာဘုန်းကြီးနည်းနည်းအားနာနေအိရှင်မကသူကပထမတုန်းကတော့မိဘတွေကဘယ်လိုဖြစ်လာလဲဆိုတော့မျက်မမြင်တော့ငါသားငါသားတယောက်တည်းတော်လဲသွားတယ်မိဘတွေအတွက်လည်းပစ္စည်းလိုက်ရှာဖွေရတယ်အိမ်မှာလည်းထမင်းချရတယ်ပြီးပါတယ်ဒီတော့ငါသက်သိပင်မမှလည်း ချက်ဖို့ပြုတ်ဖို့အမျိုးသမီးတူဦးလောက်တော့ရှိမယ်ဆိုရင်ငါသားစိတ်ချလက်ချတော့တော့ပြီးပစ္စည်းရှောက်ဖွေလို့ရမယ်ဆိုပြီးအနာချုပ်တော့အင်းလုံးမပြုတ်ခြင်းနဲ့ပြုတ်လိုက်ရအမဟုတ်ဘူးအမေတို့နဲ့အဆင်မပြေဖြစ်မှာဆိုလို့ပါအတန်တန်တောင်းမှမင်းလည်းမရဝိပါရိကလည်းသူပင်မသူသားပင်မနေတော့မမြင်ကျင်တာနဲ့အဲဒီလိုမြင်တော့မမြင်ပါဘူးလေမတွေ့ကျင်တာနဲ့အဲဒီလိုပြောလိုက်တာ ဒါနဲ့နောက်ဆုံးတော့သဘောတူပြီးလက်ထပ်လိုက်တယ်ဆိုတော့လက်ထပ်တော့အမျိုးသမီးကသူကမိဘကိုမပြုစုမလုပ်တွေ့ခြင်းနဲ့အမျိုးသမီးဖြစ်နေခက်ပေါ်အောင်အဲ့တော့ဘာလုပ်တယ်လဲအိမ်မှာထမင်းလုံးတွေကျဲထားလိုက်တယ်ပြန်လာလို့ရှိရင်ဟိုပြဖို့မကျင်လားဒီအကန်းတွေလှုပ်ထားတာအိမ်မှာသမင်းလုံးတွေကိုညစ်ပတ်ပြီးပြက်ညဲနေတာပဲကြာတော့မတတ်နိုင်တော့ဘူးဒီအိမ်မှာမနေနိုင်တော့ဘူးဘာပဲညာပဲပေါ်လို့စသည်ဖြင့်ဖြစ်တော့ဒီပြင်းနဲ့နားသွင်းလိုက်တော့နည်းနည်းလှုပ်သွားတယ် လှုပ်သွားတဲ့အခါကျတော့နောက်ဆုံးမိဘတွေခေါ်ပြီးတော့လှိုင်းနဲ့ခေါ်ပြီးတော့အဲ့ဒါတိုးတဲ့ခေါ်သွားပြီးတော့ဟိုဘက်ယူအောင်သွားမယ်ဆိုတဲ့ပုံစံနဲ့ခေါ်ပြီးတိုးတဲ့ကြတော့သူကတကိုးအောင်ဆောင်ပြီးတော့မိဘတွေရိုက်ထုတာပဲသေတော့မသေးပါဘူးသေကန်တော့နီးနီးလောက်အောင်ထုလိုက်ပုံရတယ်မသေးတာကဘာကြောင့်လဲဆိုတော့သေအောင်တတ်ဖို့သွားတာပဲဒါပေမဲ့မိဘတွေကလည်းသူတို့ရိုက်ထုတခါတဲ့အခါမှာသူကတကိုးတန်နဲ့အတန်ပြောင်းပြီးတော့ဟောတာ哦ကင်ကတာ တကိုးတွေကတော့တို့နှိမ့်စင်နေပြီတို့သိချင်းသိပစီငါသာပြည့်တာပြည့်တော့တို့မငဲ့နေတော့ငါသာလွတ်ရသွားတော့အဲ့မှာဒီစကားကြားလိုက်တော့သူ့စိတ်ထဲမှာတော်နင်းနာသွားတာဒါနဲ့မိဘတွေကိုသူပြန်လှဲပေါ်တင်ပြီးအိမ်ပြန်ခေါ်သွားတယ်အဲ့ဒီအကုသိုလ်ကသူ့တော်နှိမ့်ဆက်တာဒီကနေ့အထိသူစိတ်မကောင်းအဲ့ဒါနဲ့ငရဲရောက်တာငရဲမှာနှစ်တန်းပေါင်းများစွာသိန်းပေါင်းများစွာခံခဲ့ရတယ်ငရဲကကြွလာတော့လေဘဝတိုင်းဘဝတိုင်းမှာခေါင်းကွက်ပြီးသိရတာ ဘဝပေါင်း200ကျော်တဲ့ရှင်မပုဂ္ဂလဘဝမရောက်ခင်သူအဲ့ဒီတံဝေကကြောင့်ထင်တယ်ရှင်ရှင်သာရိပုတ္တရာလည်းလူပြိုကြီးပဲရှင်မပုဂ္ဂလလည်းလူပြိုကြီးပဲသူတို့တော့ကြောက်သွားပုံရတယ်ဟုတ်တယ်မလားအဲ့ဒါနောက်ဆုံးဘဝရောက်တော့အဲ့ကံကမှီလာတယ်ခါခက်ပုံအောင်မှီလာတဲ့အခါကျတော့ပြိဋိဘံမဆန်မှီလေးမှာပေါ့ခုနှစ်လောက် မိတာကအကြောင်းကတော့ဒီလိုပါသူကနတ်ပြည်တဲ့ဒီနတ်သားနတ်သမီးတွေရဲ့ကံရင်မေးလိုက်လူပြည်မှာပြန်ဆင်းဟောလိုက်ငရဲသွားလိုက်ငရဲမှာရှိတဲ့ငရဲသားတွေရဲ့အကုသိုလ်ကံတွေကိုမေးလိုက်လူပြည်မှာပြန်ဟောလိုက်အဲ့လိုလှုပ်လိုက်တော့သူကသိဘောပြူလာဖြစ်နေတယ်ဘောပြူလာဖြစ်တော့သာသနာတော်ကိုကြည်ညိုတဲ့ပုဂ္ဂိုလ်တွေကသိများလာတယ်ဟိုဘက်ကသာသနာ့ဘအယူဆရှိတဲ့တိတ်ကြီးတွေမှာကိုယ်ကစီကမဲ့ပုဂ္ဂိုလ်အရေးအတွက်နည်းနေတာဒီတော့အရှင်မမဂ္ဂလံကိုသူတို့တော်တော်လေးမကြည်မနှက်ဖြစ်နေအဲ့ဒါနဲ့ ပခိုးတွေငှားပြီးတော့ပတ်စံပေးပြီးတော့အသက်ခိုင်းတာပဲအသက်ခိုင်းတဲ့အခါကျတော့ရှင်မမင်္ဂလာနဲ့သိပါတယ်ဒါပြီးနဲ့ဘုန်းကြီးဒီဂိတ်စကုတ်တော်ကုရောက်တော့ဒီကူတွေကိုကြည့်စမ်းကြည့်တော့ဒီဒီကူတွေတော့ဟုတ်ပုံမရဘူးလို့ထင်တယ်ရှင်မင်းရပြောတယ်ရှင်သာရိပုတ္တရာယဟန္တာဖြစ်တဲ့ဝတ္တုလှိုင်းဆိုတာကလည်းရှင်မမောကလန်ကျောင်းနဲ့ကပ်နေတဲ့သူကမျက်မှောက်မှာဟိုဘက်ဒီဘက်နည်းနည်းလေးပဲ10ပေ15ပေလောက်ပဲကွာမဲ့ပုံစံဖြစ်နေတယ် ဒီနေရာမျိုးတော့ဟုတ်မယ်မထင်ဘူးလို့တော့စိတ်ထဲထင်ပါတယ်နော်ရှင်မမောကလန်ကအဲ့ဒီကာလသီလကြောက်ဖြာဆိုတဲ့အဲ့ကြောက်ဖြာမှာသူကသတင်းသုံးတယ်သုံးတော့ခေါင်းသားတွေကလာတဲ့အခါမှာသူကတန်ကောက်ပေါက်ဆိုတာကဒီတကားမရှိတော့တန်ကောက်ကလေးတစ်ခုနဲ့ထည့်ပြီးလှည့်တော့အပေါက်ကလေးသေးသေးလေးပါခဲနံလောက်တော့မရှိဘူးအဲ့ဒီအပေါက်ကနေသူတကောပင်ကြီးနဲ့ထွက်သွားတယ်နောက်တနေ့လည်းလာပြန်တယ်ဒီတိုင်းမှာခုနှစ်ရက်တိုင်းတိုင်းလာတဲ့အခါကျတော့နောက်ဆုံးနေ့ကျတော့သူဇံပင်ကြီးဝင်စားလို့မရတော့ဘူးအကုသိုလ်ကံကစိတ်လာပြီ စီလာတော့ခိုးသားတွေကနေပြီးတော့ရိုက်လိုက်တာမမှုညဉ့်ညက်ကျင်သူကတကိုးကြီးတယ်ဆိုတော့အယိုးတွေကိုထုတ်ချေပလိုက်တာစကွဲစီလောက်တော့မကြအောင်သူကအဲ့လောက်ထိချေပလိုက်တယ်ဒါပေမဲ့သူတို့ဘာရဲ့လုံးလာပြောကနဲ့သိလိုက်တဲ့ကံသူ့မှာမပါပါဘူးမပါတော့ခိုးသားတွေလည်းအကုသိုလ်ကလည်းကုံသွားတော့ခိုးသားတွေလည်းပြန်သွားပြီပြန်သွားတဲ့အခါသူဇံပင်ကြီးနဲ့အိမ်မှာပြန်ဝင်စားလို့ရတော့ခန္ဓာကိုယ်ကိုပဂရိဖြစ်အောင်ဒိဋ္ဌံပြီးတော့မှမြတ်စွာဘုရားသွားကြတော့ကြတော့ပြီးတော့မှပြိဋိဘံပြုဖို့ရအတုခွင့်တောင်းတယ်အိမ်မှာ အဲ့ဒီနေ့မှာပဲပြိဋိဘဆံသွားပါတယ်အဲ့ဒီတော့ဆိုလိုတာကတော့ခုနကမိဘကိုအဲ့လိုကာယကံမြောက်ပြစ်မှတ်ခဲ့တာပါခုလိုဝစီကံကြတော့အပြစ်မရှိဘူးတော့ဘုန်းကြီးမဆိုလို့တော်တော်ပျောက်နိုင်တယ်ပျောက်နိုင်တာကဒကာကြီးသောတာပန်ဖြစ်မဲ့ဒါကတော့ခုနကနောက်ထပ်အနာဂတ်ဆိုတာရှိနေခဲ့ရင်ပေါ့ဒီချက်နဲ့ပတ်သက်လို့လည်းပိဋကတ်တွေဟိုတနေ့ကမေးတဲ့မေးခွန်းတွေနဲ့ပတ်သက်လို့ဘုန်းကြီးကဘာတွေမျိုးပြောင်းလဲမှုရှိလဲဆိုတော့သောတာပန်ကဒကာကြီးတွေဒကာကြီးတွေနည်းနည်းလေးသဘောပေါက်အောင်ကြည့်ဝိသကခொနနေသမီးမှာ သွားတဖန်ဖြစ်တယ်သူဘာလုပ်လဲအိမ်တော်ပြုတာပဲသားတွေဘယ်လောက်မွေးလဲသမီးတွေဘယ်လောက်မွေးလဲမိတွေဘယ်လောက်ရှိလဲဒုမကြီးတွေတည်းကိုမြအောင်ဟုတ်တယ်မလားဒါစိတ်ပြောင်းတယ်လို့ဆိုတာကသူ့မှာကအနိစ္စဒုက္ခအနတ္တကိုသူကောင်းကောင်းတော့သဘောပေါက်တယ်သိတယ်ဒါပေမဲ့ယုံကြည်ချက်ဆိုတဲ့ဒိဋ္ဌိကတော့ပြုတ်သွားတယ်ငါတို့ဘယုံကြမိမှာပုဂ္ဂိုလ်တော်တကယ်ထင်ရှားရှိတယ်ဆိုတဲ့ဆွေးလန်းယုံကြည်ချက်ကတော့ ပျောက်သွားတယ်ဒါပေမဲ့လို့ခုနကလောကသမညာအတ္တဇွဲဆိုတဲ့ပုံစံမျိုးအရေးအဟောင်းကနည်းနည်းပါးပါးရှိတယ်ဒါဆိုတော့ရှိတယ်သမီးဆိုတော့ရှိတယ်စသဖြင့်ဒီလိုအစွဲလေးလောက်တော့နည်းနည်းပါးပါးရှိပါတယ်ဒါပေမဲ့အနာတပင်နဲ့ဒီတိုင်းပဲအနာတပင်နဲ့သောတပန်ပဲဒီတော့သူတို့ကခုသိတဲ့အခါမှာအနာတပင်ကဒုတိယနတ်ပြည်ရောက်တယ်ဝိတခကယမနတ်ပြည်မှာသူ့ယမနမင်းကြီးအမိဖုရားဖြစ်တယ်ဘာဖြစ်လဲသူဖြစ်ချင်တာ哦ဒါကြောင့် တခါတော့တရားပေါ့တရားမင်းရဲ့အနာတပညာဝိသခာရဲ့စာကတော့ဝဋ္ဌာပိရတသောတပန်သံဃာဝဆင်းဒုက္ခမှာအလွန်ပြောင်းပွေတဲ့သောတပန်နေဆိုပြီးဒီလိုဟိုရှုံချထားတယ်အဲ့ဒီလိုပုံကိုလည်းရှိတတ်ပါတယ်ဒီတော့အဲ့ဒီလိုပုံကိုတွေကြတော့ဘယ်လိုကြွားချတယ်ဆိုတာဒါဘေးကနေအကက်ခတ်လို့သိဖို့သိမှလွယ်လောက်သူများအိမ်အောင်ပြုတ်တယ်လို့သူတို့လည်းအိမ်အောင်ပြုတ်တာပဲသူများနောက်များယူတယ်လို့သူတို့လည်းနောက်များယူတာပဲသူများရံဖြစ်တယ်လို့သူတို့လည်းရံဖြစ်သေးတယ်ဘာဖြစ်လို့ဒေါသကရှိနေသေးတယ်အဲ့ဒါကြောင့်သူတို့ကြတော့ ဘလောက်ကွာဟသွားတယ်လဲဒီလိုပြောလို့တော့မရဘူးဒါပေမဲ့တချို့ကြတော့ဒီဘဝမှာပဲသံဃာရကသမုအနာကသမုယဟနာဖြစ်နေတဲ့မျိုးစေ့ကရှိနေတယ်သောတပန်ဖြစ်ပြီးရင်နည်းနည်းသူကတော့ပို့ပြီးအဆင်မြင့်ခြင်းမြင့်မယ်ဘာဖြစ်လဲမကြခင်သူကအနာဂံဖြစ်တော့မယ်သံဃာရကံဖြစ်တော့မယ်အနာဂံဖြစ်တော့မယ်ယဟနာဖြစ်တော့အဲ့ဒါကြောင့်သူကတော့ဇက်တိုက်သူကအထုတ်တဲ့အတွက်သူအဖို့ကတော့နည်းနည်းပြောင်းလဲမှုကများခြင်းများလိမ့် အဲ့ဒါကြောင့်ဆိုလိုတာကတကယ်ကြီးအကေသန္တရာမရှိဘူးဒီဘက်မှာပဲအနာဂမ်မညာဖွညာလောက်ရတဲ့ထားတကယ်ကြီးအဲ့အကံကြီးအကုန်လုံးလွတ်သွားတိုင်းတယ်ဘာဖြစ်လဲအနာဂမ်ဖြစ်ခဲ့ရင်ပြမပြမပဲမွေးမယ်အဲ့ပြမပြမဒီလိုဒုက္ခမျိုးမရှိစိတ်မပူပါနဲ့အထုတ်လို့ရတယ်နော်စိမမဂ္ဂလနဲ့အထုတ်လို့ရပါကဲတရားသိကြအောင်မှတင်တယ်မေးခြင်းနောက်နောက် Online, Could we, we conclude from today's discourse that a sufficiently high level of Abhidhamma knowledge is necessary to effectively practice Vipassana meditation? အဲ့ဒါကတော့ဟို high level လို့တော့မဆိုလိုပါဘူးเนาะဥမာယုံ28ပါးနားလည်ရမယ်ဥမာသကုဓတကကလယုတ်သဘောတရားဘယ်နှခုရှိလဲ10ခုဒီ10ခုတော့နားလည်ရမှာပေါ့ဒါတော့တော့နားလည်ရမယ်စတိတ်52လုံးနားလည်ရမယ်ဥမာကုသိုလ်ဆောင်မှာစိတ်စတိ34လုံးရှိတယ်34လုံးပါတယ်ဒါတော့တော့နားလည်ရတာပေါ့အဘိဓမ္မာကိုအတိအကျအကုန်လုံးခုနှစ်ကြမ်းလုံးနားလည်ရမယ်ဒီလိုတော့မဆိုလိုပါဘူးเนาะအဲ့တော့ယုံနာနေလောက်ကိုသဘောပေါက်မယ်ဆိုရင်လည်းတရားကကျင့်လို့ရပါတယ် ကျင့်လို့အောင်မြင်ခဲ့ရင်လည်းတတ္တပတိမညာဖုန်ညာရနိုင်ပါတယ်နော်ကဲတရားသင်ကြားဆိုတာနော်